ဒီကနေ့သာသနာတော်နှစ်2564ခုကောဇာတကိ1382ခုနတ်တော်လာဇန်73ရက်2020ခုနှစ်12လပိုင်း29ရက်တနင်္ဂနွေနေ့ညချမ်းအခါကာလစကိုင်းတိုင်းဒေသကြီးစကိုင်းမြို့ရွှေမောရက်ကွက်တစ္ဆာရွှေစီကျောင်းလိုက်တွင်မှာဓမ္မဒါနလူရှင်များနဲ့တကွ လိုင်းမော်ကနေတရားဒေသနာများကိုနာယူကြည်ညိုနေကြတဲ့တရားဓမ္မပေါင်းတော်ကောင်းတို့အတွက်ဓမ္မဒါနဓမ္မပူဇာတရားဒေသနာများဟောကြားခြင်းနာယူကြည်ညိုကြခြင်းမွန်မြတ်တဲ့ကုသိုလ်ကောင်းမှုတွေကိုပြုလုပ်နေကြတဲ့အချိန်နော်အဲ့တော့ဒီကနေ့ညဓမ္မဒါနကုသိုလ်ရှင်များဖြစ်ကြတဲ့ ဒေါက်တာမင်းဇော်ညံဒေါက်တာစန္ဒရာမိုးသမီးအင်ဇလီမိုးညံဆစ်ဒနီအော်စတြေးလျနိုင်ငံနောက်ပြီးတော့အဘွားတော်ချစ်ယုံမိခင်ကြီးဒေါ်ညွန့်ညွန့်တို့အားအမှုထား၍ပခင်ကြီးဦးလှဖြိုး58နှစ်ဝက်လွန်ချင်းတစ်နှစ်ပြည့်ရည်စူးပြီးတော့သမီးမဆင်တီဟာဖြိုးသမီးမမေလင်းဖြိုးကိုသိန်းထိုက် သားမောင်ဖြိုးဟိန်းထက်မောင်ဖြိုးတုဒ္ဒမိသားစုကျွန်းလာမျိုးတဲ့နောက်ပြီးတော့ဒီကနေ့မှဓမ္မဒါနကုလိုပြုထားကြတဲ့တကကြီးဥမောင်ရွှေစိန်မောင်စတိုးမိသားစုမန္တလေးမြို့ကမွေးနေ့အမတ်တရဓမ္မဒါနအလို့တဲ့တော့ဒီဓမ္မဒါနကုလိုရှင်တို့ရဲ့ဓမ္မဒါနကောင်းမှုကိုလည်းပဲအနှုမောဒနာပြုနိုင်မှုဘုန်းဘုန်းတို့ဖတ်ပြပါတယ်နော် အဲ့တော့ဒီနေ့ဓမ္မဒါနကုသိုလ်ရှင်များနဲ့အလုံးသောတရားတော်မြတ်ကိုနာယူကြည်ညိုနေကြတဲ့တရားတော်မပေါင်းတော်အောင်တို့ကိုဦးဇင်းတို့မင်္ဂလာတရားတော်အပိုင်း၃ပေါ့နော်ပူဇာစပူဇာနေရနာရောက်သွားပြီနော်ကြီးစည်းခြင်းရဲ့အကြောင်းတရားကြီးပွားခြင်းရဲ့အကြောင်းတရား ကောင်းမြတ်တာတွေအလုံးစုံပြည့်စုံခြင်းရဲ့အကြောင်းတရားကိုမင်္ဂလာလို့ခေါ်တာလို့မှတ်သားခဲ့ကြပြီဟုတ်လားအတေဝနာစဘာလနံပဏိတာနိစတေဝနာ ပူဇာစပူဇာနေရနံဧတမင်္ဂလမုတ်တမလူမိုက်ကိုမပေါင်းရဘူးပညာရှိ သူတော်ကောင်းကိုပေါင်းရမယ်အဲ့ဒီမင်္ဂလာတရားနှစ်ပါးပြောခဲ့ပြီနော်ဒီကနေ့ညပူဇာစပူဇာနေရနံ ပူဇော်သင့်ပူဇော်ထိုက်တဲ့ပူဇော်ခြင်းကိုခံယူခြင်းက ထိုက်တဲ့အရာတွေကိုပူဇော်ရတာလဲမင်္ဂလာတဲ့အဲ့တော့ပူဇော်တယ်ဆိုတာဘာလဲဒီနေရာမှာပူဇော်တယ်ဆိုတဲ့စကားလေးကိုအရင်စရှင်းရမယ်နော်ပူဇာတိတက္ကာရဂရုကာရမာနနဝန္ဒနာပူဇာတိပူဇော်တယ်ဆိုတာတဲ့ က္ကာရစိတ်ထဲကရိုရိုသေးသေးတကယ့်ကိုပဲမုံမုံမြက်မြက်လေးလေးစားစားဂရုကာရနော်စိတ်ထဲကတကယ့်ကို အလေးအနက်ထားပြီးတော့မာနနမျက်မျက်နိုးနိုးဝန္ဒနာနော်ရှ िख ိုးတဲ့သဘောတပူဇော်ခြင်းမှာအတိပ္ပယ်တွေကယူသေးတဲ့သဘောလေးစားတဲ့သဘောတံပိုးထားတဲ့သဘောမြင့်နိုးတဲ့သဘောနောက်ဆုံးရှ िख ိုးတဲ့သဘော လက်အုပ်ချီမိုးပြီးတော့မန်ကိုနှိမ့်ချပြီးတော့မျက်နှိုးလွန်းလို့မရှိခိုးတဲ့သဘောထိတောင်ရောက်သွားတယ်ပေါ့အဲ့တော့ပူဇော်တယ်ဆိုတာဘာလဲစိတ်ထဲကအဓိကအဲ့ဒါကိုတန်ဖိုးထားပြီးတော့တန်ဖိုးကိုနားလည်တဲ့စိတ်ရှိလို့လဲတန်ဖိုးထားတာပေါ့နော်မျက်မျက်နှိုးနှိုးတကယ့်ကိုပဲလေးလေးစားစားရိုးရိုးသေးသေးစိတ်ထဲကနော်တကယ်ကိုပဲတန်ဖိုးထားတဲ့စိတ်နဲ့မျက်မျက်နှိုးနှိုးအယိုအသေးပြုတ် အဲ့ဒါကိုဘာခေါ်တော့ပူဇော်တယ်လို့ပြောတာအဲ့တော့ဘယ်ຢာတွေကပူဇော်တိုက်တာတော့အကျမ်းမြင့်တော့နားလည်ထားကြပြီသားဖရာတရားတန်ခါယရဏမြတ်သုံးပါးနဲ့တကွမိဘဆရာဒါဟာပူဇော်တိုက်တဲ့အရာတွေလို့ဒီလိုရေဘူးရမှတ်သားထားကြတယ်ပေါ့နော်အဲ့တော့ဒီနေရာ မှာနည်းနည်းလေးပြောစရာလေးတစ်ခုရှိတာကမိဘနဲ့ဆရာကိုဖရာနဲ့တကိုင်းနဲ့ထားတယ်လို့ပြောကြတာတွေရှိတယ် ကိုယ့်ပေါ်မှာကျေးဇူးများလွန်းလို့ကိုယ့်ပေါ်မှာမေတ္တာကြီးလွန်းလို့နော်မိဘဆိုတာတကယ်ကိုပဲတန်ဖိုးထားအပ်တဲ့တန်ဖိုးဖြတ်လို့လည်းမရတဲ့ပူဇော်တိုက်တဲ့အရာတစ်ခုမှန်ပါတယ်အဲ့လိုပဲဆရာသမားဆိုတာကိုယ်မသိသေးတာသိအောင်မတတ်သေးတာတတ်အောင်နော်အများကြီးသင်ကြားပေးတဲ့အတွက်ကြောင့်အလွန်တရာမှကျေးဇူးကြီးတာမှန်ပါတယ်သို့တော့ ဖရာတရားတန်ခါယရနာမြတ်သုံးပါးနဲ့တန်းတူဆိုတာကတော့မဟုတ်ဘူးဆိုတာကိုနားလည်ရမယ်ဟုတ်လားဖရာတရားတန်ခါယရနာမြတ်သုံးပါးဆိုတာကတကယ်ကိုသူကအတုမရှိဘူးမိဘတွေကကြီးစုများတာကမများဘူးမဟုတ်ဘူးဒါပေမဲ့ကိုယ့်ပုံမှာပဲများတာလေမိဘဆိုတာသာသမီပေါ်မှာပဲကျေးဇူးများလိမ့်မယ်သာသမီပေါ်မှာပဲမေတ္တာရှိမယ် ကျန်တဲ့ပုဂ္ဂိုလ်တွေပေါ်မှာကျေးဇူးများတယ်။ကျန်တဲ့ပုဂ္ဂိုလ်တွေပေါ်မှာမေတ္တာရှိတယ်ဆိုတာဒါလူတိုင်းပေါ်မှာသူဘယ်ထားနိုင်မလို့။ဟုတ်တယ်မဟုတ်လား။မြတ်စွာဘုရားကြတော့အဲဒီလိုဟုတ်သလား။မဟုတ်ဘူး။သတ္တဝါအားလုံးရဲ့ပေါ်မှာကျေးဇူးတွေရှိတယ်။မေတ္တာတွေရှိတယ်။ဟုတ်လား။အဲဒီတော့ဘုန်းဘုန်းတို့ဒါလေးကိုရှင်းပြီးတော့နားလည်ဖို့ကလွယ်လွယ်လေးပါ။မိဘဆိုတာကသားသမီးတွေတဦးချင်းတယောက်ချင်းစီရဲ့အပေါ်မှာပဲကျေးဇူးများရတာ တလောကလုံးရဲ့ပေါ်မှာကျေးဇူးများတာမဟုတ်။နဖရားတရားတန်ခါကြတော့အဲ့လိုမဟုတ်။တလောကလုံးပေါ်မှာကျေးဇူးများတာ။ဟုတ်လား။အကုန်လုံးရှင်းကြည့်မယ်ဆိုရင်ဘလို့မှသူကရှင်းလို့မရ။နော်။မြတ်စွာဘုရားလက်ထက်ကမြတ်စွာဘုရားကြောင့်အတိတူးတွေညံတူးတွေရလို့စစ်မှန်တဲ့ချမ်းသာကိုရကြတဲ့အရိယာသူတော်စင်တွေတချို့ပြောကြတာရှိတယ်။ ငါ့ကိုမွေးထုတ်လိုက်တဲ့ဟောဒီအမေအဖေရှိတယ်မရှိဘူးမဟုတ်ဘူးတဲ့အဲ့ဒါတွေဟာလောကီတန်တရားဝတ္တင်းကအဖေမြတ်စွာဘုရားကတော့တန်တရားဝိဒုက္ခကလွတ်မြောက်အောင်လုပ်ပေးတယ်တကယ်လောကုတ္တရာရှုတော့ကအဖေဆိုပြီးတော့အဲ့လိုမျိုးပြောကြတာတွေလည်းရှိတယ်ဟုတ်လားအဲ့တော့ရှင်းကြည့်မယ်ဆိုလို့ရှိရင်ဘုရားတရားတန်ခါကိုတော့ဘယ်လိုမှရှင်လို့မရဘူးပေါ့နော်ဒါလေးကိုခွဲခြားပြီးတော့နားလည်သိခြင်းတယ် အဲ့လိုပြောလို့မိဘတို့ဆရာသမားတို့ရဲ့အခန်းကဏ္ဍကိုမှိမ့်မိန်အောင်ပြောတာမဟုတ်ဘူးနော်အရှိကိုအရှိတိုင်းနားလည်ဖို့လိုတယ်ဟုတ်တယ်မဟုတ်လားအဲ့တော့ဒီနေရာမှာရိုသေသင့်တယ်လေးစားသင့်တယ်ပူဇော်သင့်တယ်ဆိုတဲ့အရာအဓိကကတော့ယတနာမြတ်သုံးပါးပြီးရင်ပါလာမတော်မိဘဆရာသမားဦးကြီးဦးလေးဒေါ်ကြီးဒေါ်လေးကိုယ့်ရဲ့အကိုတွေအမတွေနော်ကိုယ့်ကိုချစ်ကြတဲ့ခင်ကြတဲ့ စစ်မှန်တဲ့မေတ္တာတရားနဲ့ကောင်းကျိုးကိုဆောင်ရွက်ပေးကြတဲ့ဆွေတွေမျိုးတွေ၊ကိုယ့်ထက်အသက်ကြီးတဲ့ပုဂ္ဂိုလ်တွေမရှိဘူးလား။အဲဒါတွေအကုန်လုံးဟာတကယ်တမ်းကပူဇော်ထိုက်တဲ့အရာထဲမှာပါတယ်။ဘာဖြစ်လို့လဲဆိုတော့ကိုယ့်အပေါ်မှာကျေးဇူးများလို့။ဒီနေရာမှာဂုဏ်ဆိုတာကယျာဏ်အားဖြင့်ဂုဏဝုဒ္ဓိ၊ဝါယာဝုဒ္ဓိတချို့ပြောကြတာရှိတယ်။အသက်ကြီးတာကိုကလဲဂုဏ်တမျိုး။ကျေးဇူးကလဲဂုဏ်တမျိုး မြတ်စွာဘုရားရဲ့ဂုံကြတော့အဲ့လိုမျိုးမဟုတ်နော်ကိလေသာကင်းခြင်းဟာဂုံတရားလုံးစုံကိုသိတာဟာဂုံဟုတ်လားဒါလုံရင်ဆင်းရဲမယ်ဒါလုံရင်ချမ်းသာမယ်ဒါကတော့တန်တရားဝိဒုက္ခကလွတ်မြောက်ကြောင်းမှန်မှန်ကန်ကန်သိပြီးတော့တကယ်ကိုဒုက္ခငြိမ်းအောင်စစ်မှန်တဲ့ချမ်းသာကိုရရှိအောင်နော်ဟောကြားပေးနိုင်တာဂုံအစ်စ်တွေပေါ့ဟုတ်လားသို့တော့မိဘတို့ဆရာလောကီဆရာသမားတို့ဒီအကိုတွေအမတွေဟုတ်လားဥလေးတော်လေးဥကြီးတော်ကြီးဆိုတာတွေကြတော့ ဘာကုန်ရှိလို့နော်သူတို့ကိုဘုံဘုံတို့ကယုတ်တရားမှာတော့လေးစားရမှာတော့ပူဇာစပူဇာနေရနံတွေကိုထည့်ရမှာတော့အသက်ကုန်ရှိတယ်ကျေးဇူးကုန်ရှိအေးကိုငငယ်တုန်းကကိုကိုချီးခဲ့ပိုးခဲ့တာရှိတယ်ကျွေးခဲ့မွေးခဲ့တာရှိတယ်စောင့်ရှောက်ခဲ့တာရှိတယ်ဟုတ်လားကိုကိုအလွန်တရာမှအေးချမ်းနဲ့မေတ္တာတရားနဲ့ချစ်ကြတာခင်ခဲ့ကြတာတွေရှိတယ်အဲ့ဒါတွေကဘာတွေတော့ကို့ပေါ်မှာသူတို့ရဲ့ကျေးဇူးဂုဏ်တွေပေါ့နော် ဒါကြောင့်မို့လို့အသက်အားဖြင့်ကြီးတဲ့ကျေးဇူးဂုဏ်ရှိတဲ့နော်ဒီလိုပုံကိုယ်တွေရဲ့ပေါ်မှာလည်းပဲဘုန်းဘုန်းတို့ဘာလုပ်ရမှာတော့နော်ယိုသေးရမယ်လေးစားရမယ်မျက်နှိုးရမယ်တန်ဖိုးထားရမယ်ဟုတ်လားအဲ့တော့ဒီမင်္ဂလာတရားကတကယ်တမ်းသူကလည်းအခြေခံကြလို့အရေးကြီးလို့သူ့ကိုရှေ့တန်းတင်ထားတာနော်လူမိုက်ကိုမပေါင်းရဘူးပညာရှိသူတော်ကောင်းကိုပေါင်းရမယ်ဆိုတာဟာအရေးကြီးသလိုတန်ဖိုးထားတဲ့တန်ဖိုးထားတတ်တဲ့အရာတွေကိုတန်ဖိုးထားတတ်တဲ့စိတ်ရှိဖို့ကလည်း ရေးကြီးတာပဲ။နော်လောကကြီးမှာဘယ်ရာတန်ဖိုးရှိတယ်ဘယ်ရာကတန်ဖိုးမရှိဘူး။နော်ဘယ်ရာကတော့ဘလောက်ထိမြတ်နိုးတိုက်တယ်ဘယ်ရာကတော့ဘလောက်ထိမမြတ်နိုးတိုက်ဘူးအစရှိသဖြင့်နော်အဖို့တန်တာနဲ့ပတန်တာကိုဘုံဘုံတို့ခွဲခြမ်းပြီးတော့အရင်မလုပ်ရမှာတော့သိရမယ်။အဖို့တန်တာကိုတန်တယ်လို့သဘောထားနိုင်ရမယ်။အဖို့မတန်တာကိုလည်းမတန်တယ်လို့သဘောထားတတ်ရမယ်။ဘုံဘုံတို့ကအကုန်လုံးရောပြီးတော့ထားလို့မရဟုတ်လား။ ဒါကြောင့်ဒီပူဇာစပူဇာနေရနာမင်္ဂလာကိုလေးနဲ့တယ်ဆိုတာကိုမြင်ရမယ်နော်ဒါကြောင့်မို့လို့ပုံပုံပြောရင်ဒါလေးတွေဒီမှာနော်စုထားတယ်ပေါ့နော်အဲ့လိုမျိုးပူဇော်တဲ့အခါမှာယူသေးတဲ့အခါလေးစားတဲ့အခါတန်ဖိုးထားတဲ့အခါနော်ဒီလိုမျိုးပြုမှုတာတွေဟာနော်ဘလို့ကောင်းကျိုးတွေကိုဖြစ်စေတယ်လေအလွယ်ကလေးပုံပုံတို့ကြည့်ကြည့်လိုက်တပြေငါစတော်ကြီးပြောတာလေးမှတ်သားကြကောင်း ငယ်ရွယ်တဲ့လူတွေဟာကိုယ့်ထက်အသက်အားဖြင့်၊ကျေးဇူးအားဖြင့်ကိုယ့်ပေါ်မှာရှိကြတဲ့အသက်ကြီးတဲ့၊ကျေးဇူးကြီးတဲ့ပုဂ္ဂိုလ်တွေကိုဒီလိုမျိုးမိဘတွေရဲ့ပေါ်မှာ၊ကိုယ့်ထက်အသက်ကြီးတဲ့ဆွေမျိုးတွေရဲ့ပေါ်မှာရိုးရိုးသေးသေးလေးလေးစားစားတန်းဖိုးထားပြီးတော့ဆက်ဆံတာဟာကိုယ့်ရဲ့စေတနာ မေတ္တာကိုပြသရာရောက်တယ်။အဲဒီလိုဆိုရင်အဲဒီလိုပြုမူတာကိုခံရတဲ့ပုဂ္ဂိုလ်တွေဟာဘယ်လိုစိတ်ဓါတ်တွေပဲဖြစ်လာမတုန်း။မေတ္တာတွေ၊ကရုဏာတွေ၊မွန်မြတ်တဲ့စိတ်ဓါတ်တွေပဲဖြစ်လာမယ်။ အချင်းချင်းကောင်းတဲ့စိတ်တွေဟာလည်ပတ်တယ်ပေါ့နော်အဲ့ဒါကိုဆရာကြီးကဘယ်လောက်ထိသုံးသပ်ပြလဲဆိုရင်အဲ့လိုမျိုးပူဇာစပူဇာနေရမင်္ဂလာနဲ့ပြည့်စုံအောင်နေကြမယ်ဆိုရင် လောကကြီးဟာစေတနာတွေမေတ္တာတွေကရုဏာတွေနဲ့နော်လွှမ်းခြုံပြီးတော့ရာဇီဥတုတွေတောင်ကောင်းလာပြီတဲ့ရာဇီဥတုတွေမှန်လာတဲ့အခါတိဏ္ဏတွေရဲ့နော်အစီဩဇာတွေကပြည့်ဝလာအဲ့ဒါတွေကိုစားရတောက်ရတဲ့နော်တတ္တဝါတွေကပူပြီးတော့ရုပ်ပိုင်းဆိုင်ရာစိတ်ပိုင်းဆိုင်ရာဖွံ့ဖြိုးလာမယ် ကြီးပွားလာမယ်။အဲ့ဒါဆိုရင်ဉာဏ်ပညာတွေလည်းပိုးပြီးတော့ထက်မြက်လာမယ်။ဒီအထိသူကနော်လက်ပတ်မှုရှိတယ်ဆိုတာကိုပြဟုတ်လား။ဒါကြောင့်ပူဇာစပူဇာနေရနာမင်္ဂလာကိုခပ်ပေါ်ပေါ်သဘောမထားနဲ့နော်။အခြေခံကြကြပြောရမယ်ဆိုရင်ဘာတန်ဖိုးရှိတယ်ဘာတန်ဖိုးမရှိဘူးလို့ဘဝမှာခွဲခြမ်းပြီးတော့ဘာလို့တော့နားလေလိုက်တာ။ဒါကလေးဘဝတွေကစစတယ်နော်မင်္ဂလာတရားလေးဒီလိုလေးပြောလာတာဟုတ်လား။နော်လူမိုက်ကိုမပေါင်းဖို့အရေးကြီးတယ် ။ကောင်းတဲ့လူနဲ့ပေါင်းရဖို့အရေးကြီးတယ်။အဲဒီလိုပဲအခုတတိယခြေလှမ်းစလာပြီ။ဘာကတန်းဖိုးရှိတယ်။ဘာကတကယ်မြတ်နိုးထိုက်တယ်။ဘာကတကယ်အဖိုးတန်တယ်ဆိုတာကိုသူသိရမယ်။ဒါကိုပြောတာ။အဲဒါကိုမသိလို့ရှိရင်လောကမှာတခါတလေထင်မိထင်ရာတွေလုပ်ကြတာ။ထင်မိထင်ရာတွေတန်းဖိုးထားကြတာ။ထင်မိထင်ရာတွေမြတ်နိုးနေကြတာ။လုပ်ချင်ရာတွေလုပ်နေကြတာရှိတယ်။အဲဒါနဲ့ပတ်သက်ပြီးတော့ဘုန်းဘုန်းတို့ဇာတ်တော်လေးတပုဒ်ရှိတယ် အဲ့ဒါလေးကိုနည်းနည်းလေးပြောခြင်းတယ်ပေါ့နော်အဲ့ဒါကဘာလဲဆိုတော့ဘုံဘုံတို့နင်္ဂုတ်ထဇတ်နင်္ဂုတ်ထဆိုတာနွားရဲ့အမီးလို့အဓိပ္ပာယ်ရဒီဇတ်တော်လေးကရှုထောင့်လေးတစ်မျိုးကနေပြီးတော့ဒီပူဇာစပူဇာနေရနာမင်္ဂလာကိုချင့်ကပ်ကြည့်တာပေါ့လေတခုသောဘာတော်ကဘုံတို့ဘုရားလောင်းကြီးကပုံနာမျိုးမှာလူသွားဖြစ်တယ် အဲ့တော့သူမွေးပြီဆိုတော့မွေးတဲ့အချိန်ထဲကစပြီးတော့မိဘတွေကသူတို့ရဲ့ဓလေ့ထုံးတမ်းစဉ်လာပေါ့နော်။ဘာလုပ်လဲဆိုတော့မီးလေးကိုတောက်အောင်လုပ်လိုက်တယ်။မီးညှိလိုက်တယ်။ဒီသားလေးမွေးပြီဆိုတဲ့အခါမီးညှိလိုက်တယ်။အဲ့ဒီမီးကိုဘယ်တော့မှမငြိမ်းစေရ။မီးစာတစ်ခုကိုအမြဲတမ်းကြွေးထားတယ်။လုံးဝမငြိမ်းဘူးဒီမီးကိုနေရောညာရောအဲ့ဒါကလေးကတဖြည်းဖြည်းနဲ့ကြီးကြီးကြီးကြီးလာတယ်။16နှစ်သားရောက်လာဒီမီးမငြိမ်းဘူးကြွေးထားတယ် ဒါမီးပူဇော်တယ်ခေါ်တယ်ဟုတ်လားအဲ့ဒါ၆နှစ်သားလေးရောက်ပြီဆုံးဖြတ်တတ်တဲ့အရွယ်ရောက်ပြီဆိုတော့ပြီးပါတယ်ကပါပြောဆိုတော့ချက်သားမင်းဟောဒီမီးကိုညှိမ့်ပြီးတော့မင်းဝေဒပေရင်တေကိုတင်ပြီးတော့လောကီလူပေါ်မှာမင်းနေမလားဒါမှမဟုတ်ဒီမီးကိုယူပြီးတော့မင်းဒီမီးကိုပဲအသက်ထက်ဆုံးလှုပ်ကြွေးပြီးတော့လှုပ်ကြွေးတယ်ဆိုတာမီးကိုမငြိမ်းအောင်မီးစာကြွေးတာမီးစာကိုကောင်းတဲ့အစာတွေကြွေးနိုင်ရင်ပို့ပြီးတော့ကောင်းတယ်ပေါ့ထောပတ်တွေစီတွေကြွေးနိုင်ရင်ဟုတ်လားအဲ့ဒါဆိုလို့ရှိရင်မင်း နော်မိကိုလှုပ်ကြွေးပြီးတော့အသက်ထက်ဆုံးမြတ်သောကျင့်သူတို့ရဲ့အယူအဆပေါ့နော်ကျင့်ပြီးတော့မင်းသေတဲ့အခါမြမပြည်ရောက်မင်းအဲ့ဒီတိုင်းလှုပ်မလားဘယ်လမ်းကိုမင်းရွေးမလို့အိမ်အောင်သားမွေးလမ်းကိုရွေးမလားအဲ့ဒါဆိုရင်တော့မင်းပညာသင်ဟုတ်လားဟာတော်တဲ့သွားပြီးတော့မိကိုပဲပူဇော်ပြီးတော့နော်မြမပြည်သွားတဲ့လမ်းကြောင်းကိုပဲရှောက်မယ်ဆိုရင်လည်းသွားဒါသူတို့ကတော့ရောက်မယ်ထင်နေတာပေါ့အဲ့တော့ဘုရားလုံးကနော်နိခမတက်ကလည်းပါလာတာပေါ့လေအဲ့ဒါနဲ့သူကဒုတိယလမ်းကိုရွေးတယ် ဒီမီးကိုသူမငြိမ်ဘူးအဲ့ဒီမီးလေးကိုတယူတရယူပြီးတော့မိဘတွေအတိုင်းဝိုင်းတွေမိသားစုတွေအကုန်လုံးစွန့်ပစ်ပြီးတော့တောထဲဝင်သွားအဲ့ဒီမီးလေးကိုပဲသူလှုပ်ကြွေးနေတယ်တဲ့မီးကိုပဲမငြိမ်းအောင်သူလှုပ်နေတယ်တောထဲမှာတယောက်တည်းဟုတ်လားသူတို့ဒါအယူဆရဒါကိုဘာလို့တော့တန်ဖိုးရှိတယ်ဒါမွန်မြတ်တယ်ဒါဟာကောင်းတယ်လို့ထင်ပြီးတော့ဒါအမျက်တနိုးလှုပ်နေတာပဲလေဟာဒီတူလေးကညံ့တာပါလို့မထင်နဲ့ဟုတ်လား ကိုလည်းပဲအဲ့လိုအတိုင်းဝိုင်းတဲ့လူသွားဖြစ်ရင်အဲ့ဒီလိုအမြင်မျိုးပဲရှိမှာအဲ့ဒါထက်ဘာမှပို့ပြီးတော့ကြော်ပြီးတော့ဖောက်ထွက်နိုင်မှာမဟုတ်ကိုကမွေးရစပြီးတော့ဘုရားဘလို့တရားဘလို့တန်ခါဘလို့နားရင်ပြီးတော့သိနေလို့မြင်နေလို့ကြားနေလို့ကိုကဆုံးဖြတ်နိုင်တာဟုတ်ဟုတ်လားစဉ်းစားကြည့်နော်နောက်လာမဲ့ပြောမဲ့မင်္ဂလာတွေနဲ့ဆက်ဆက်ပြီးတော့ပြောစရာအလွန်ကောင်းတယ်နော်ကံပြစ်ချင်ရမှာတတ္တဝါဖြစ်ကြရတာအဲ့ဒီအတိုင်းဝိုင်းရဲ့နီးစက်အဲ့ဒီအတိုင်းဝိုင်းရဲ့နော်ဒလေထုံတန်းစင်လာအရှိန်ဒါတွေက လွန်ဆန်ဖို့ဆိုတာမလွယ်ဘူးဟုတ်လားအဲ့တော့ဘုရားလောင်းကဘာလုပ်နေတော့မိပူဇော်တဲ့ပုံသားလေးပေါ်တော်ထဲမှာဟုတ်လားအဲ့ဒါနဲ့နှစ်ပေါင်းဘလောက်ကြာသွားတယ်မသိဘူးဒီမီးနဲ့နေတာအဲ့ဒါတနေ့တော့ရွာထဲကိုသူအလူခံတာပေါ့လေမိပူဇော်တဲ့ပုံသားလေးဘာရလာအောင်ဆိုနွားတကောင်ရလာတယ်တဲ့နွားကိုအပိုင်းလှူလိုက်တာအဲ့တော့သူနွားကိုဆွဲလာပြီးတော့သူနေတဲ့ကြောင်းလေးဟုတ်လားတောထဲရောက်တဲ့အခါကျတော့ ဒီနွားကိုမီးကိုကျွေးပြစ်မှာအဲ့ဒါကိုကြည်ခြင်းအဖြစ်သူနွားကိုတော့တတ်မှာပဲနော်ဟုတ်လားတတ်မှာပဲဟုတ်လားတန်နွားကိုကျိုးတုပ်ပြီးတော့သူဘာစဉ်းစားတော့ဆိုတော့မီးကအလွန်မြင့်မြတ်တယ်မီးကအလွန်မုံမြတ်တယ်ဒါကြောင့်မီးကိုဒီနွားသားကိုကျွေးတဲ့နေရာမှာစားမပါဘဲနဲ့ကျွေးရင်တော့မီးကကောင်းမှာမဟုတ်ဘူးငါတို့တောင်စားလေးနဲ့စားမှကောင်းတယ်အဲ့ဒီကြတော့စားပါပါအောင်ဆိုတော့ရွာထဲကိုငါစားသွားပြီးတော့အလှခံအောင်မယ်မင်းဒီနွားကိုစောင့်ရစ် နော်မီးကိုအရှင်သခင်လိုသဘောထားပြီးတော့ဒီနွားလေးကိုကြည့်ရဆိုပြီးတော့နွားလေးထားခဲ့တာပေါ့အဲ့ဒါနဲ့ရွာထဲသွားပြီးတော့စားအလိုခံလူစားအလိုခံသွားတုန်းရှိသေးတယ်နော်ရွာထဲကမုတ်ဆိုးတွေတောလိုက်ထွက်ရင်းနဲ့အဲ့ဒီနေရာရောက်လာတော့နွားတကောင်တွေ့ဟာသင်္ကန်းကြောင်လေးနဲ့နွားကလည်းအရန်သင်ကျိုးတုတ်ထားတာအဲ့ဒါနဲ့တခါတည်းတက်နွားကိုတက်ပြီးတော့အသားတွေဘာတွေဖြက်ရယူ အယိုးတွေနဲ့အရေကိုနဲ့ထားခဲ့တယ်ပြီးတော့နွားအမီးကျတော့ဘာမှလည်းတုံးမရဘူးဆိုတော့အမီးလည်းတိုင်းထားခဲ့တယ်နော်အဲ့ဒါသူကစားနဲ့နွားသားကောင်းကောင်းကြွေးတော့မယ်အရှင်သခင်မီးကိုပြန်လဲရောက်လာ ရောဒီမှာဘာမှမရှိတော့နွားမီးနဲ့အရေနဲ့ဟာသွေးတန်ဆက်ဆက်ခြေရလက်ရပဲတွေ့တော့တယ်အဲ့ဒါနဲ့သူတော်တော်စိတ်ပြက်သွားတယ်စိတ်ပြက်ရင်လည်းသူဘာတွေးမိအောင်ဆိုတော့အော် ဒီမီးကငါတော့မျက်မျက်နိုးနိုးတသက်လုံးသူ့ကိုပူဇော်လာလိုက်ရတာပေါ့နော်အခု तू ကသူ့ကြွေမဲ့အစာကိုတောင် तू မဆောင်ရှောက်နိုင်ဘူးအဲ့လိုဆိုရင်ငါ့ကိုဆောင်ရှောက်နိုင်ဖို့ဆိုတာဘယ်ဖြစ်နိုင်မလို့လင်းသွားတယ်နော်ညံကဟုတ်လားဒါရိုးရိုးလေးတွေးကြည့်တာပဲဟုတ်လားသူ့ကိုကြွေးမယ်ဆိုတဲ့အစာသူ့အစာသူ့ကိုတောင်မဆောင်ရှောက်နိုင်ဘူးတဲ့ငါ့ကိုဆောင်ရှောက်ဖို့ဆိုတာဘယ်ဖြစ်နိုင်မလို့ဆိုတခါတည်းညံပွန့်သွားတယ်အဲ့ဒါနဲ့ဘာလုပ်တုံဆိုတော့အဲ့ဒီအရေးတွေရောနွားမီးရော မီးပုံထဲထည့်လိုက်မင်းအမိကြံတော့တယ်မင်းတော့အမိပဲစားတော့ဟုတ်လားအဲ့ဒါတခါလဲရေနဲ့ညှိမ့်သက်ပြီးတော့သူမှားနေတယ်ဆိုတော့တခါတည်းတိသွားတယ်အဲပြီးတော့မှနီးမှလမ်းမှကျင့်လို့ဇံပင်ရင်ရလို့သိတဲ့ခါမှာပြမပြေရောက်တယ်ဟုတ်လားအဲ့တော့ဒါပါလဲဆိုတဲ့အခါကျတော့လူတွေကထင်မိထင်ရနော်မှန်မှန်ကန်ကန်ညွန်ပြတဲ့အတိုင်းဝိုင်းနဲ့မတွေ့ဘူးဆိုလို့ရှိရင် သူနားထဲရောက်တာသူ့မျက်စိနဲ့မြင်တာကိုပဲသူဒါအမှန်တွေထင်မှာပဲလေဒါဒီကနေ့ခေတ်ကမ္ဘာလောကကြီးမှာအယိုးအစားအမျိုးမျိုးအတွေ့အမြင်အမျိုးမျိုးနဲ့ရှင်းသန်းနေကြတာကြည့်ရင်သိနိုင်ပါတယ်ဟုတ်လားဒါကြောင့်မို့လို့ဘယ်ရာတန်ဖိုးရှိတယ်ဘယ်ရာတန်ဖိုးမရှိဘူးဘယ်ရာကမြင်နိုးတိုက်တယ်ဘယ်ရာကမမြင်နိုးတိုက်ဘူးအစရှိသဖြင့်ခွဲခြမ်းပြီးတော့သိဖို့ဆိုတာကနော်ကိုကမှန်မှန်ကန်ကန်ခွဲခြားတတ်တာနဲ့ဒါကိုလွယ်တယ်လို့ပြောလို့မရဘူးဒါလေးကိုဦးစားပေးပြီးတော့ပြောနေတာဟုတ်လား ဒါကြောင့်ဘယ်ရာဟာပူဇော်တိုက်လဲဆိုတာလေးကိုပဲဘုံဘုံတို့ရှင်းရှင်းလင်းလင်းပိုင်ပိုင်နိုင်နိုင်သိထားဖို့မလိုဘူးလားလိုတယ်နော်ဖရာတရားတန်ခါယတနာမြတ်သုံးပါးနဲ့တကွာမိဘဆရာသမားဟုတ်လားကိုယ့်ရဲ့ဆွေတွေမျိုးတွေအကိုတွေအမတွေဦးကြီးဦးလေးတော်ကြီးတော်လေးဒါတွေဟာပါတော့အသက်အားဖြင့်ကျေးဇူးအားဖြင့်ကိုယ့်ပေါ်မှာအသက်လည်းကြီးတယ်ကျေးဇူးလည်းရှိတယ်ပေါ့နော်ဒါကြောင့်မလို့ဘာလို့ရမလို့မြတ်နိုးရမယ်တန်ဖိုးထားရမယ်လေးလေးစားစားရှိရမယ်ပေါ့နော်ဒါပူဇာစပူဇာနေရတာအမင်္ဂလာနဲ့ပတ်သက်ပြီးတော့ နောက်စပြီးတော့ပြောတာပေါ့အဲ့ဒါလို့ဆိုလို့ရှိရင်ဘုန်းဘုန်းတို့ဘာကြောင့်ဒီပူဇော်သင့်တဲ့အရာကိုပူဇော်ရတာတော့ပြောလို့ရှိရင်ကောင်းကျိုးချမ်းသာတွေအများကြီးရမှာမှုလို့သူစကားလေးကိုကဆိုပူဇော်တိုက်တယ်ဆိုတာဘာတော့ပူဇော်တဲ့ပုဂ္ဂိုလ်ကို ချမ်းသာဒုက္ခတွေအများကြီးပေးတယ်လို့ဒါဟာပူဇော်ခြင်းကထိုက်တယ်ဆိုတဲ့အတိတ်ပဲပူဇော်တဲ့လူဘက်ကကြည့်မယ်ဆိုလို့ရှိရင်လည်းဒီအလုပ်ကိုလှုပ်ထိုက်တယ်လို့ဘုန်းဘုန်းတို့ပြောတယ်ဆိုကြပါစို့ ဒီအလုပ်ကိုလုပ်လို့ရှိရင်ချမ်းသာဒုက္ခကောင်းကျိုးတွေအများကြီးရမယ်ဆို၊ဒီအလုပ်လုပ်ထိုက်တယ်။ဆိုကြပါစို့မန္တလေးကိုသွားလို့ဘုန်းဘုန်းတို့သိန်းတစ်ရာလောက်ရမယ်ဆိုရင်မန္တလေးကိုသွားထိုက်တယ်။ဒါလေးကိုလုပ်လိုက်လို့ဘယ်လောက်ရမယ်ဆိုရင်ဒီအလုပ်လုပ်ထိုက်တယ်။ပြောရတာမရှိဘူးလား။ရှိတယ်။ပူဇော်တဲ့အတွက်ကြောင့်ကောင်းကျိုးချမ်းသာတွေအများကြီးရနိုင်တဲ့အတွက်ကြောင့်ဒီပူဇော်သင့်တဲ့အရာတွေဟာပူဇော်ထိုက်တယ်။ကိုယ်ကလည်းပူဇော်ထိုက်တဲ့အလုပ်တခု၊လုပ်ထိုက်တဲ့အလုပ်တခုဆိုတဲ့အမြင်မျိုး ဟုတ်လားအဲ့လိုပူဇော်လိုက်တဲ့အရာကိုပူဇော်ရင်ဘာဖြစ်မတော့အနှစ်ချုပ်ကတော့ကောင်းကျိုးချမ်းသာတွေအများကြီးရနိုင်တယ်ဘာဖြစ်လို့တော့ဘုံဘုံတို့အခြေခံလေးကြည့်ကြည့်ရအောင်နော်ဘုရားတရားတန်ခါကိုဘုံဘုံတို့ပူဇော်လိုက်တဲ့အရာတွေထဲမှာအဓိကနားလည်ရမှာပေါ့နော်ဘာဖြစ်လို့ပူဇော်လိုက်တယ်လဲဆိုရင်နံပါတ်1ကမြတ်စွာဘုရားဟာနော်ကိလေသာခတ်သိမ်းငြိမ်းလို့မြင့်မြတ်တော်မူတယ်ပေါ့ဖြူစင်တန်ရှင်းတော်မူတယ်ပေါ့ဟုတ်လားအထူးသဖြင့်တရားလုံးစုံကိုသိပြီးတော့နော်ဒုက္ခငြိမ်းဖို့အတွက်နိလန်းကိုညွှန်ကြားပေးနိုင်တယ် စစ်မှန်တဲ့ချမ်းသာကိုရရှိဖို့အတွက်နည်းလမ်းကိုညွှန်ကြားပေးနိုင်တယ်။ဒါကြောင့်မို့လို့မြတ်စွာဘုရားကိုပူဇော်မယ်မြတ်စွာဘုရားကိုမျက်နှိုးမယ်ဆိုလို့ရှိရင်ဘုန်းဘုန်းတို့မှာနော်ကောင်းကျိုးတွေအများကြီးရနိုင်တယ်။တနည်းအားဖြင့်ဒီမျက်နှိုးတဲ့စိတ်ပူဇော်တဲ့စိတ်ထဲမှာဒီဂုံကိုညှုတ်ကိုင်းတဲ့သဘောလေးကပါနေတယ်။ဒီမြတ်စွာဘုရားရဲ့မြင့်မြတ်တဲ့သဘောကိလေသာကင်းတဲ့သဘောတရားကိုသိတဲ့သဘောလေးတွေကိုဘုန်းဘုန်းတို့တန်ဖိုးထားတဲ့သဘောနော်ကိုယ်လည်းပဲငြင်းအေးကျင်တယ်ကိုယ်လည်းပဲသိကျင်တယ်ဆိုတဲ့အားကျတဲ့သဘောလေးတွေမပါဘူးလား။ ပါတယ်အဲ့ဒါလေးကဒါပူဇော်ခြင်းရဲ့အနှစ်သာရလို့မဆိုနိုင်ဘူးလားဆိုနိုင်နော်ဒါကြောင့်မို့လို့ယတနာမြတ်သုံးပါးကိုပူဇော်လို့ရှိရင်ကိုယ်စိတ်ထဲမှာမြင့်မြတ်တဲ့စိတ်ဖြစ်သွားတယ်ယတနာမြတ်သုံးပါးကိုတန်ဖိုးထားရင်ကိုယ်စိတ်ထဲမှာတန်ဖိုးရှိတဲ့စိတ်ဖြစ်သွားတယ်အဲ့ဒီမြင့်မြတ်တဲ့စိတ်တန်ဖိုးရှိတဲ့စိတ်ကလေးရပဲကိုယ့်ကိုမြင့်မြတ်တာတွေတန်ဖိုးရှိတာတွေကိုဆက်လက်ပြီးတော့ဖြစ်ပေါ်စေမယ်ပေါ့ဟုတ်လားဒါကြောင့်ဘုရားရှိခိုးတဲ့အခါမျိုးမှာဒီလိုလေးစိတ်ကလေးထားပြီးတော့ဘုံဘုံတို့ရှိခိုးကြရဟုတ်လား ဘုရားတရားတန်ခါအလွန်တရာမှတန်တရားမှာပေါ်ပေါက်ခဲတဲ့ဖြစ်ထောင်ဖြစ်ခဲတန်ဖိုးကြီးမားတဲ့အရာနဲ့ဘုံဘုံတို့တွေ့ကြကြုံကြရတာဟုတ်လားနော်ဘုရားပွင့်လာဖို့ဆိုတာလွယ်တာမဟုတ်နော်အများကြီးစူးစမ်းအထောက်ခဲ့ရတဲ့အချိန်တွေအများကြီးပေးခဲ့ရတယ်ပေါ့ဟုတ်လားအဲ့ဒါတွေကိုဘုံဘုံတို့စုံစုံစည်းစည်းစဉ်းစားပြီးတော့မြတ်စွာဘုရားရဲ့မြင့်မြတ်ပုံမြတ်စွာဘုရားရဲ့တန်ဖိုးရှိပုံဟုတ်လားဒါတွေကိုစိတ်ထဲကနေမြင်ပြီးတော့နော်ပူဇော်တဲ့စိတ် နော်တန်ဖိုးထားတဲ့စိတ်ကလေးတွေကိုမုံမုံမြက်မြက်ဖြစ်အောင်လုပ်ရမယ်အဲ့ဒါဆိုလို့ရှိရင်မြတ်စွာဘုရားဘလောက်တောင်ဟောတာတော့အဘိဝါဒနာတိလိတ္တနေဆံဝဒပစာယီနောစတ္တာတော့ဓမ္မဝဒ္ဒံတိအာယုဝန္တောဒုက္ခမလံလူတိုင်းကြားဘူးတော့နော်ဒီဥစ္စာနော်မြတ်စွာဘုရားရဲ့ပုံမှာယတနာမြတ်သူမရဲ့ပုံမှာတကယ်ကိုတန်ဖိုးထားတဲ့စိတ်နဲ့နော်ရိုးကျိုးတဲ့စိတ်နဲ့မျက်မျက်နှုံနှုံရှ िख ိုးမယ်ဆိုလို့ရှိရင်အကျိုးကျေးဇူး၄မျိုးဟာအမြဲတမ်းတိုးမယ်တဲ့ အာယုဝန္နောဒုက္ခံပလံနော်ကိုယ့်ရဲ့လူဘဝမှာနေနိုင်ခွင့်လို့ဆိုတဲ့အသက်ဆွဲဆန့်နိုင်တယ်ဒီစိတ်ကဟုတ်လားကိုယ့်ရဲ့ရုပ်ရည်အချင်းအယောင်ဝါပို့ပြီးတော့တောက်ပနိုင်စေတယ်ပို့ပြီးတော့တန့်ရှင်းစေနိုင်တယ်ဟုတ်လားကိုယ့်ရဲ့ဂုံတဲ့င်းနော်နောက်ကိုယ့်ရဲ့ချမ်းသာမှုအမျိုးမျိုးအများကြီးတိုးလာနိုင်တယ်ကိုယ့်ရဲ့ကိုယ်အားဉာဏ်အားစိတ်အားတွေအများကြီးတိုးလာနိုင်တယ်အာယုဝန္နာဒုက္ခပလ၄မျိုးပေါ့နော်ဒါကြောင့်မို့လို့ ပူဇော်တိုက်ပူဇော်ခြင်းသည်မင်္ဂလာဆိုတာအဲ့ဒီလိုကောင်းကျိုးတွေကိုရစေတတ်လို့နော်ပူဇော်ရတာကိုမင်္ဂလာလို့ပြောတာဒါပြစ္ဆုတ်ပန်အကျိုးကိုပြောနေတာနော်တကယ်တမ်းကဒီလောက်တင်ကလားမကဘူးနော်ဟိုတလောကဘုံဘုံတို့ပြောတဲ့တုတ်တန်လေးအမှတ်ရအောင်မလားမသိဘူးနိဝေတကတုတ်တန်ဆိုတာလေကိုပြောလို့ရှိရင်နားထောင်မယ်လို့ထင်ရတယ်ကိုချစ်တဲ့မျက်နှိုးတဲ့ကိုရဲ့ဆွေတွေမျိုးတွေမိသားစုဝင်တွေအပေါင်းအသင်းတွေမိတ်ဆွေတွေကိုစကားကိုသူတို့ကလည်းနားထောင်မယ်လို့ဆိုလို့ရှိရင် သူတို့လည်းကိုကတကယ်ချမ်းသာသေးခြင်းနဲ့ဆိုရင်ဖះเจ้าတရားเจ้าတန်ခါเจ้าကိုပြောပေးပါဆိုတာလေးမှတ်မိတယ်မဟုတ်လားအဲ့ဒီမှာမြတ်စွာဘုရားဗာပြောတာတော့ဏိကုံးချုပ်လေးမှာလေဒီယတနာမြတ်သုံးပါးကိုသူတို့ရဲ့ဂုံသူတို့ရဲ့ကျေးဇူးကိုသိပြီးတော့နော်မျက်မျက်နှုံတို့တန်ဖိုးထားပြီးတော့ကိုယ်အွယ်မဲ့စီးကပ်မဲ့ဆိုလို့ရှိရင်ပထဝီအဘောတေဇောဝါရောဓာကြီးလေးပါးကမှတမျိုးတမီဖောက်ပြန်ခြင်းဖောက်ပြန်သွားနိုင်သေးတယ်ယတနာမြတ်သုံးပါးရဲ့ပုံမှာတကယ်ကြည်ညိုတဲ့စိတ်နဲ့မျက်မျက်နှုံတို့တန်ဖိုးထားတဲ့ပုဂ္ဂိုလ်တယောက်အတွက် နော်ဖောက်ပြန်ပြောင်းလဲသွားစရာအကြောင်းမရှိဘူးတဲ့ဒီနေရာမှာဖောက်ပြန်ပြောင်းလဲတယ်ဆိုတာဘာပြောတာတော့အပယ်လေးပုံရောက်သွားတာကိုပြောတာနော်လူဘဝသေးလို့အပယ်ပုံရောက်သွားတယ်ဆိုတာအကြီးမားဆုံးအဆိုးပါဆုံးသောဖောက်ပြန်မှုကြီးပေါ့ဟုတ်လားအဲ့ဒါယတနာမြတ်သုံးပါးကိုအဲ့လိုတန်ဖိုးကိုနားလည်ပြီးတော့ဉာဏ်ပညာနဲ့ရှင်ပြီးတော့တရားတရားဥရှိပြီးတော့ဟုတ်လားမျက်မျက်နှုံနှုံကိုယ်ဝယ်မယ်ဆိုလို့ရှိရင်ဒါပါလေအပေလေးပုံရောက်လောက်အောင်ထိတော့ကိုယ့်ဘဝကြီးကဖောက်ပြန်သွားတဲ့အကြောင်းမရှိဘူးလို့ပြောတာဟုတ်လား ။ဒါကြောင့်မလို့ယတနာမြတ်သုံးပါးရဲ့ပုံမှာဘုံဘုံတို့ပူဇော်လိုတဲ့စိတ်တွေကိုထက်သန်စေရမယ်ပေါ့နော်။နောက်ပြီးတော့ဘုံဘုံတို့ဝိတ္တဆင်ထဲမှာတောင်းရေးထားတာရှိရဲ့လေ။ဧဝံစိန္ဒိယဗုဒ္ဓဗုဒ္ဓဂုဏစိန္ဒိယစိန္ဒိယပတန္တနာပါကောတိစိန္ဒိယောဧဝံစိန္ဒိယဓမ္မဓမ္မဂုဏစိန္ဒိယစိန္ဒိယပတန္တနာပါကောတိစိန္ဒိယောဧဝံစိန္ဒိယတန်ခါတန်ခါဂုဏစိန္ဒိယစိန္ဒိယပတန္တနာပါကောတိစိန္ဒိယောဒါလေးကိုမြန်မာပြန်လေးမေးတော့တချို့ကအဓိပ္ပာယ်နားလည်ခြင်းလို့မေးရတာရှိတယ်ဟုတ်လား။ အတိပ္ပယ်ကပြောတာတော့နော်ဘုရားတရားတန်ခါယတနာမြတ်သုံးပါးဆိုတာမကြံစီနိုင်လောက်အောင်နော်ဂုံကျေးဇူးတွေကြီးမားတယ်တဲ့နော်ဘုရားရဲ့ဂုံဘုရားရဲ့အည်အသွေးဘုရားရဲ့ကောင်းမြတ်မှုဟာနော်စိတ်ကူးနဲ့ကူးလို့မရလောက်အောင်စိတ်ကူးရင်စိတ်ကူးတဲ့နယ်ပယ်တဲ့ဟိုဘက်ကိုလွန်နေတယ်ပေါ့ဘုံဘုံတို့တွေးကြည့်လို့မသိနိုင်ဘူးပေါ့နော်အစိန်တရားဆိုတာ ကြံစီလို့မရဘူးမကြံစီနိုင်ဘူးမတွေးတတ်ဘူးလို့ပြောတာနေပဲကျေလို့ဟုတ်လားအဲ့လိုမျိုးဘုရားတရားတန်ခါရဲ့အလွန်ကြီးမားတဲ့ဂုဏ်ကျေးဇူးကိုကိုကစိတ်ထဲကကြည်ညိုမယ်ဆိုလို့ရှိရင်ကိုယ်တန်တန်မှာလည်းပဲမကြံစီနိုင်လောက်အောင်ကြီးကျယ်တဲ့ကောင်းမှုတွေဖြစ်သွားတယ်တဲ့ကောင်းမှုတွေကမကြံစီနိုင်လောက်အောင်ကြီးကျယ်တာတွေဖြစ်သွားပြီဆိုရင်အဲ့ဒီကောင်းမှုကြောင့်ဖြစ်မဲ့အကျိုးရလဟာလည်းပဲမကြံစီနိုင်လောက်အောင်ကြီးကျယ်တာတွေဖြစ်သွားတယ်တဲ့ဒါကြောင့်တချို့ သက်သေပြလို့မရဘူးဘာကြောင့်လို့အကြောင်းအကျိုးရှာဖို့အလွန်ခက်တဲ့အနေအထားမျိုးကိုရောက်သွားတာပေါ့နော်ယောဂါတွေပျောက်သွားတာမျိုးဟုတ်လားကြံကြံဖန်ဖန်ဘေးတွေကလွတ်သွားတာမျိုးဟုတ်လားဒီယတနာမြတ်သုံးပါးရဲ့ပုံမှာ ကြီးညိုစိတ်ရဲ့စွန့်ရည်တတ္တိပေါ့နော်မဖြစ်နိုင်ဘူးလို့ထင်ရတာတွေဖြစ်သွားတာမျိုးဖြစ်မယ်လို့ထင်ရတာတွေမဖြစ်ဘဲနေနေတာမျိုးဟုတ်လားဒါပါတော့အစိမ့်တရားသဘောဆိုတာအဲ့ဒါကိုပြောတာဟုတ်လားဒါကြောင့်ပူဇာဆပ်ပူဇာနေရတဲ့မင်္ဂလာကိုအများကြီးဘုံဘုံတို့ တန်ဖိုးထားရမယ်ပေါ့ဟုတ်လားအဲ့တော့ဒီနေရာမှာမြတ်စွာဘုရားဟောပုံလေးတစ်ခုပူဇာရဟိပူဇာရတောဗုဒ္ဓယတိဝတာဝကေပပင်္စသမတိကံဒီတိဏ္ဍသောကပရိတေဝေတေတာရိတေပူဇာတော်နေဗုတေအကုတော်ပေနတကပုံညာသင်္ခါတော်ဣမိထမပိကေနစီအဓိပ္ပာယ်ဘာပြောတာတော့နော်ဩပူဇော်ခြင်းကထိုက်တဲ့ပပင်္စသမတိကံဒီတဲ့တဏမာနဒိဋ္ဌိလို့ဆိုတဲ့ ဒီသံသရာဝိတုဒ္ဓကိုအဆုံးမသတ်နိုင်အောင်ချဲ့ထွင်တတ်တဲ့တရားဆိုးတွေကိုကျော်လွန်သွားတဲ့၊ဒိန္နာသောကပရိဒေဝေစိုးရိမ်ခြင်းငိုကြွေးခြင်းတွေကနေလွန်မြောက်သွားတဲ့ဗုဒ္ဓေယတိဝသာဝကေဘုရားပစ္စေကဗုဒ္ဓယဟန္တာအရှင်မြတ်တွေလောကမှာရှိတယ်တဲ့။ဘုရားရဲ့ဂုဏ်လေးကိုပြောတာလေးများတော်တော်ကောင်းတယ်နော်။ပပ္ပဉ္စသမ္မဋိဋ္ဌိကံတွေ တဏှာမာနဒိဋ္ဌိတရားသုံးပါးကိုပပင်စတရားလို့ခေါ်တယ်ပပင်စဆိုတာအကျေချက်တဲ့တဲ့သဘောမပြီးနိုင်ဘူးပေါ့မပြီးနိုင်အောင်လုပ်နေတာတန်တရားထဲမှာမပြီးနိုင်ဘူးတဘောပြီးတဘောဟုတ်လားပွားနေတာအဲ့ဒီတွန်းအားဟုတ်လားအဲ့ဒါကိုဘာခေါ်တော့ပပင်စတရားတဏှာမာနဒိဋ္ဌိနော်ဆွဲမဲ့တဲ့သဘောဟုတ်လားရှင်ပြိုင်တဲ့သဘောပုဂ္ဂိုလ်တ attva လို့ထင်မှမှားတဲ့သဘောအကျဉ်းမြင်လေးပေါ့နော်အဲ့ဒီတရားတွေကနေလွန်မြောက်သွားတယ် နော်စိုးရိမ်မှုငိုကြွေးမှုတွေကိုအကုန်လုံးကျော်လွှားသွားနိုင်တဲ့နော်ဖရာအမှုရှိတဲ့အပိစေကဗုဒ္ဓနော်မြတ်စွာဘုရားတပိတာဝကတွေအဲ့ဒါတွေရှိတယ်တဲ့အဲ့ဒီဥစ္စာတွေဟာဘယ်လိုသဘောရှိတုံးအဲ့ဒီအရာတွေကနော်တေတာရိတေပူဇရတော့နေဗုတေအကုတောပိသူတို့ဟာအငြိမ်းချမ်းကြီးငြိမ်းချမ်းသွားကြပြီပေါ့နော်ဘေးအန္တရာယ်တွေကဘာမှမရှိတော့ဘူးဘေးဒုက္ခတွေသူတို့မှာဘာမှမရှိတော့ဘူးအဲ့ဒီလိုထူးကဲမြင့်မြတ်တဲ့ဒီယရနာထိုက်တဲ့အရာတွေကို ကိုယ်စိတ်ထဲကနေပြီးတော့ပူဇော်မယ်ဆိုလို့ရှိရင်နတ္တကပုံညာသင်္ခါတုံဒီကုသိုလ်ဟာဘလောက်ရှိတယ်လို့တိုင်းတာရေးတွက်လို့မရဘူးတဲ့အဲ့ဒါဒီလောကကြီးမှာဘလို့ဉာဏ်ကြီးတဲ့လူကမှဒီကုသိုလ်ကို တိုင်းတာလို့မရဟုတ်လားဒါလေးကမြတ်စွာဘုရားဟိုတခါဒေသစာတွေလှည့်လည်ရင်းနဲ့ပုံနာကြီးတယောက်ကနော်နတ်ကွန်းကြီးတစ်ခုကိုသူကသူတို့ရဲ့ဘိုးဘွားပြည်ပင်နော်ရှေးဟောင်းအစဉ်လား ကိုးကွယ်မှုအရာသူကအမြဲတမ်းရှေ့ခိုးပြီးတော့ကိုးကွယ်နေတယ်။သူတို့ရဲ့ဘိုးဘွားအစဉ်အဆက်ကစဒါသူတို့ကိုးကွယ်တဲ့အရာကြီးပေါ့။နတ်ကွန်းကြီးဟုတ်လား။အဲ့ဒါကြီးကိုရှေ့ခိုးနေတော့မြတ်စွာဘုရားအင်းဒီပုံနာမှာကောင်းမှုတွေအများကြီးရတယ်လို့မိန့်ရှိ။အဲ့တော့ယဟန်နေရဟဲ့နတ်ကွန်းကြီးကိုရှေ့ခိုးနေတာကိုမြတ်စွာဘုရားကဘာဖြစ်လို့ကောင်းမှုတွေအများကြီးရတယ်လို့ပြောရသလဲ။အဲ့တော့မှမြတ်စွာဘုရားရှင်းလင်းပြောပြတာအဲ့ဒါနတ်ကွန်းမဟုတ်ဘူးတဲ့။ကတ္တဗမြတ်စွာဘုရားလက်ထက်ကအဲ့ဒါ ကတ္တဗမြတ်စွာဘုရားရဲ့နော်မှန်းပြီးတော့သီတိတဲထားတဲ့နော်ရွှေစီရီနေရာကြီးပေါ့ဒီနေရာကြီးကဟုတ်လားအဲ့ဒါသူတို့ကမသိပေမဲ့လို့သူတို့ရှ िख ိုးနေတဲ့ဟာရှိတာတကယ်ကိုမုံမြတ်တဲ့နော်ကတ္တဗမြတ်စွာဘုရားရဲ့နော်ဇီရီကြီးဖြစ်နေတယ်အဲ့ဒီမှာမြတ်စွာဘုရားအဲ့ဒီမှာတော့တကိုးတွေပါနေဖန်ဆင်းပြတယ်လို့ဆိုတယ်အဲ့ဒီမှာအဲ့ဒီပုံသားတွေဒီနတ်ကွန်းကြီးကိုရှ िख ိုးတာကိုအကြောင်းပြုပြီးတော့နော်သူတို့စိတ်ထဲကနတ်ကွန်းလို့ထင်နေပေမဲ့လို့ ဒီဥစ္စာတကယ်တမ်းဘာဖြစ်နေလဲဇေဒီဖြစ်နေတယ်ပေါ့အဲ့ဒီမှာမြတ်စွာဘုရားဟောပြတာဒါဆိုလို့ရှိရင်သူတို့ရဲ့စိတ်ထဲကနော်မိဘဘိုးဘွားရဲ့လက်ထက်ကနော်အယုသေးပေးရမယ့်နေရာမျက်နှိုးရမယ့်နေရာမို့လို့သာ မျက်နှိုးနေတာညံနေတာကြီးပါလာတယ်လို့မရှိဘူးနော်တကယ်လို့ညံနဲ့ရှင်ပြီးတော့နော်ရှ िख ိုးနိုင်မယ်ပူဇော်နိုင်မယ်ဆိုတော့အများကြီးပို့ပြီးတော့အကျိုးရှိမယ်ပေါ့အဲ့ဒါကိုအကြောင်းပြတော့သောတော်ကထာကိုမြတ်စွာဘုရားဟောတာဟုတ်လားကထာလေးကအလွန်ကောင်းပါလေ နော်ပပိစတရားတန်တရားကိုချဲ့ထွင်တတ်တဲ့တရားတွေကနေလွန်မြောက်သွားတဲ့နော်စိုးရင်ရင်ကိုကြွေးခြင်းတွေကနေပြီးတော့ကူးမြောက်သွားနိုင်တဲ့နော်လုံးဝဘေးမရှိတော့တဲ့အငြိမ်းကြီးငြိမ်းတော်မူပြီးဖြစ်ကြတယ်နော်ဖရာပြည့်စေကဗုဒ္ဓရဟန္တာအရှင်မြတ်တွေကိုပူဇော်မယ်ဆိုရင်အဲ့ဒီကုသိုလ်ဟာဘလောက်ရတယ်ဘေဝိဘေမြရှိတယ်လို့တိုင်းတာလို့မရနိုင်ဘူးလို့အဲ့လိုမြတ်စွာဘုရားဟောတယ်ဟုတ်လားအဲ့တော့ဒီနေရာမှာဘုန်းဘုန်းတို့တစ်ခုသတိထားဖို့ရာက ဒီယတနာမြတ်သုံးပါးကိုပူဇော်ကြတဲ့နေရာမှာပိုပြီးတော့အကျိုးကျေးဇူးများဖို့အတွက်ကိုယ့်စိတ်ထားကလေးကိုတည့်မတ်အောင်တော့ပြင်တတ်ဖို့လိုမယ်ပေါ့။အဲဒါကဘာလဲ။အနှစ်ချုပ်ပြောရရင်တော့ဘယလာဘကုလရှောင်ကျဉ်။ဘယလာဘကုလရှောင်ကျဉ်။ရှောင်ရမယ့်အရာသုံးခု။ဘုရားရှစ်ခိုးတော့မယ်ဆိုတိုင်းအဲဒါလေးရှိရမယ်။ဘယဆိုတာဘာပြောမလဲဆိုတော့ဘေးဒုက္ခတခုခုကနေလွတ်ဖို့ဆိုတဲ့စိတ်နဲ့မလုပ်နဲ့တဲ့ ဟုတ်လားလာဘဆိုတာတခုခုစီးပွားရေးတိုးတက်ခြင်းလို့တခုခုရကျင်တဲ့စိတ်ကြောင့်လည်းမလုံးနဲ့တဲ့ကုလဆိုတာကိုယ့်ရဲ့အမျိုးအနွယ်နော်အဖေအမေဘိုးဘွားတွေလက်ထက်ကစားအစဉ်အဆက်ဒီလိုလှုပ်လာလို့ကိုယ်လည်းဒီလိုလှုပ်တာဆိုပြီးတော့ညံမပါဘဲနဲ့သူများလိုက်လှုပ်လို့လိုက်လှုပ်ရတဲ့အနေအထားမျိုးလည်းမဖြစ်စေနဲ့လို့ပြောတယ်အဲ့တော့အဓိကဘာလို့ဆိုလိုတာတော့တကယ်တန်ဖိုးရှိတယ်လို့နားလည်ပြီးတော့တန်ဖိုးရှိလို့မဟုတ်ကိုအကျိုးကျေးဇူးတွေမရခဲ့ဘူးဆိုရင်တောင်မှ တန်ဖိုးကိုနားလည်ပြီးတော့တန်ဖိုးရှိလို့မို့ကိုမြတ်နိုးလွန်းလို့ကိုမြတ်နိုးတာပါဆိုရင်ဟာဒီရဲ့စိတ်ကပိုပြီးတော့ဘာဖြစ်တော့အစွမ်းထက်မယ်ပေါ့နော်ပိုပြီးတော့ဘာတော့ဖြူစင်တယ်တန့်ရှင်းတယ်ပိုပြီးတော့ကောင်းမှုကမြင့်မြတ်သွားတယ်ပေါ့ဟုတ်တယ်မဟုတ်လားဒါကြောင့်မလို့ဘုံဘုံတို့ကဟိုပုထုသင်တဘာဝဒီအလိုဆန္ဒလေးတွေကရှိတတ်တယ်ဟုတ်လားဘေးအန္တရာယ်ကလွတ်ဖို့ဟိုအကုသိုလ်ဖြစ်တယ်လို့တော့မဆိုလိုပါဘူးတိုးတော့ပိုးပြီးတော့ကုသိုလ်ဖြူစင်သွားဖို့အတွက်ဒီစိတ်လေးတွေကိုဖယ်ရမယ်ဟုတ်လား တခုခုရခြင်းတဲ့စိတ်ဘုံဘုံတော်များသောအားဖြင့်ကြောက်တဲ့စိတ်နဲ့ရခြင်းတဲ့စိတ်ဒီနှစ်ခုတစ်ခုခုနဲ့ပဲလောက်ကြတာများနေတယ်ဟုတ်လားတကယ်တမ်းကဘေးရန်နေဆိုတာကနော်ဘေးရန်နေလွတ်သွားတယ်ဆိုတာကိုယ့်ရဲ့ကုသိုလ်စိတ်ကြောင့်မလို့နော်လွတ်ရတာဟုတ်လားကိုကလွတ်ချင်လို့လွတ်နေတာမဟုတ်ကိုလွတ်ချင်လို့လွတ်မယ်ဆိုရင်လွတ်ချင်တဲ့စိတ်ကငကိုယ်တည်းကရှိနေတာပဲလေဒါကိုကွဲအောင်ကြည့်ပေါ့နော်အဲ့တော့ဒါကြီးကအပူကြီးလို့မြင်ရမယ် အဲ့တော့တခုခုရကျင်လို့ရသွားတယ်ဆိုရင်လည်းပဲဒီကုသိုလ်စိတ်လေးကြောင့်ရတာပေါ့နော်ကိုရကျင်လို့ရတာမဟုတ်ကိုရကျင်လို့ရဆိုဒီကုသိုလ်စိတ်မလိုဘူးလေရကျင်တဲ့စိတ်ငကွားစာရှိနေတာပဲရမှာပေါ့ဟုတ်လားအဲ့တော့ဘုံဘုံတို့ကနော်ဘေးတွေကကြောက်လို့လွတ်သွားတာလားနော်ကိုရကျင်တာတွေလက်လာပါတွေရကျင်လို့ရတာလားဒါမှမဟုတ်ရစရာအကြောင်းရှိလို့ရတာလားဆိုတာကိုမြင်အောင်ကြည့်မယ်ဆိုရင်အကြောင်းတရားကိုသာပို့ပြီးတော့ကောင်းအောင်ဘုံဘုံတို့ဟာစူးစမ်းခြင်းစိတ်ပို့ပြီးတော့ဖြစ်လာမယ်ဟုတ်လားဒါကြောင့်မလို့ ဒီပူဇော်တဲ့ကိစ္စကိုလုပ်တဲ့အခါမျိုးမှာနော်ကြောက်လို့တခုခုရခြင်းလို့အစဉ်အဆက်မို့လို့လောက်ရတာမျိုးတွေကိုဘာလို့ဖို့လို့တော့ရှောင်ဖို့လိုတယ်ပေါ့ဟုတ်လားနော်အဲ့ဒီစိတ်တွေကမဘုံဘုံတို့ရဲ့နော်ကုသိုလ်ကောင်းမှုကိုဘာဖြစ်သွားနေနိုင်တော့ညှဉ်းနှွမ်းစေနိုင်တယ်ပေါ့ဟုတ်လားဒါကြောင့်မို့လို့ဒါပူဇော်ခြင်းနဲ့ပတ်သက်ပြီးတော့ဒါလေးကိုပြောတာပေါ့ဆက်ပြီးတော့ပြောခြင်းတဲ့အပိုင်းလေးကဘာတော့အဲပူဇော်ခြင်းတွေထဲမှာဘလို့ပူဇော်ခြင်းဟာအမျက်ဆုံးလဲပူဇော်ခြင်းတွေကိုလည်း ဝေဟိုခွဲဝေခွဲချမ်းကြည့်မယ်ပေါ့ဝေဖန်ကြည့်မယ်ပေါ့ဟုတ်လားအဲ့ပူဇော်တယ်ဆိုတာကျမ်းမြန်ဖြင့်အမိတပူဇာဓမ္မပူဇာအားလို့နှစ်မျိုးရှိတယ်ဟုတ်လားအမိတပူဇာဆိုတာကလပန္နသာစီမီအစရှိတဲ့ဝတ္ထုပစ္စည်းတွေနဲ့ပူဇော်ကြတာပေါ့နော်မြက်မြက်နုံနုံဟုတ်လားအဲ့ဒါကိုအမိတပူဇာလို့ခေါ်တယ်ဓမ္မပူဇာဆိုတာကြတော့နိဗ္ဗာန်ချမ်းသာကိုမြင်တတ်တဲ့မျက်မှောက်ပြုနိုင်တဲ့နော်မဉ္ဇဉ်ဖို့ညာဟုတ်လား မဲ့လေးပါးပိုလေးပါးနိဗ္ဗာန်ဆိုတာကိုလောကုတ္တရာတရား၉ပါးလို့ခေါ်တယ်ပေါ့နော်အဲ့ဒီလောကုတ္တရာတရား၉ပါးကိုရစေတတ်တဲ့တတိပဌာန်အကျင့်မဲ့ခင်အကျင့်ဒီမှန်ကန်တဲ့အကျင့်မြတ်တွေကိုကျင့်သုံးခြင်းကိုအဲ့ဒါကိုဓမ္မပူဇာလို့ခေါ်တယ်ဟောပူဇော်ခြင်းကအဆင့်ပါဖြစ်လာတော့တက်လာပြီနော်ဒီထိဘုံဘုံတို့ကသွားရမှာဟုတ်လားအမိတာပူဇာရဲ့ဓမ္မပူဇာရဲ့နှမျိုးရှိတယ်အဲ့ဒီအမိတာပူဇာရဲ့ဓမ္မပူဇာရဲ့နှမျိုးထဲမှာနော်ဘယ်ပူဇော်ခြင်းကမြတ်မလဲဆိုတာတော့အထူး ပြောเสียမလိုဘူးဘာလို့ဆိုတော့နားတွေကရင်ပြီးသားတိပြီးသားဟုတ်လားဘယ်ပူဇော်ခြင်းကမြတ်မလို့ဓမ္မပူဇာပူပြီးတော့မြတ်လိမ့်မယ်အဲ့ဒီဓမ္မပူဇာဖြင့်ပူဇော်တာကိုလည်းမြတ်စွာဘုရားဘလောက်တန်ဖိုးထားပြီးတော့ဘလောက်လိုလားတော်မူသလဲဆိုတာကိုမြတ်စွာဘုရားလက်ထက်ကဖြစ်ရတွေကိုကြည့်ရင်သိနိုင်တဲ့အကြောင်းအရာတွေအများကြီးရှိတယ်ဟုတ်လားဆိုကြပါစို့ဘုန်းတော်မြတ်စွာဘုရားလက်ထက်ကအကြောင်းအရာလေးတွေကိုနော်ဒီပူဇာနဲ့ပူဇာတဲ့ကိစ္စနဲ့ပတ်သက်ပြီးတော့ပြောရမယ်ဆိုရင်မြတ်စွာဘုရားပြိဋိနိဗ္ဗာန်စံဃာနည်း နော်ထူခြားတဲ့ဖြစ်ရ၃ခုပေါ့ဒါတော့မှတ်တမ်းတင်ထားတာကိုပဲပြောရတာပေါ့လေဟုတ်လားအဲယဟန်တော်၃ပါးနဲ့ပတ်သက်ပြီးတော့ထူခြားမှု ဖြစ်ခဲ့တာရှိတယ်ပထမယဟန်တော်ကအတ္တတထမထေတဲ့ဒုတိယယဟန်ကတိတ်တမထေနောက်တတိယယဟန်ကတော့ဓမ္မာရာမမထေဆိုပြီးတော့ယဟန်တော်၃ပါးတစ်ချိန်တည်းမှာဖြစ်ခဲ့တာတော့မဟုတ်ဘူးအဲ့ဒီမြတ်စွာဘုရားပြိဋိနိဗ္ဗာန်စံတော့မယ်ဆိုတော့ဒီ၄လအတွင်းမှာပေါ့ဟုတ်လား အားလုံးကလည်းဘုရားပြိဋိနိဗ္ဗာန်စံတော့မယ်ဆိုတာကိုသိသွားကြပြီမြတ်စွာဘုရားလည်းအာယုသင်္ခါရကိုလွတ်လိုက်ပြီးအသက်ရှည်ဖို့အတွက်ဘာလုံးလာမှမပြုတော့ဘူးเนาะဘုရားဘယ်နေ့ဘယ်အချိန်မှာပြိဋိနိဗ္ဗာန်စံမယ်လို့အတိအကျသိပြီးကြပြီပေါ့အဲ့တော့လည်းပဲပုထုဇဉ်ယန္တိဆိုရင်ငိုကြယိုကြစိုးရင်ကြပူဆွေးကြအဲ့လိုဖြစ်ကြတာပေါ့နော်တချို့ဆိုလို့ချင်းမြတ်စွာဘုရားဘလို့လောက်ကြမတော့တိုင်မင်းကြစီဝေးကြမြတ်စွာဘုရားပြိဋိနိဗ္ဗာန်စံမှာကိုစိုးရင်လို့အမျိုးမျိုးဟိုတိတလောက်လေးတက်တလောက်မှတ်တလောက်လေးနဲ့ မြတ်စွာဘုရားရဲ့အပေါ်မှာနော်သူတို့နော်တာဝန်ကျေဖို့အတွက်လှုပ်ကြတာပေါ့ဒါပေမဲ့လို့အဲ့ဒီယဟန်သုံးပါးမလှုပ်နော်သူတို့ကဘယ်လိုစဉ်းစားတာတော့နော်သူတို့စဉ်းစားပုံကနော်သူတို့ကဘယ်လိုစဉ်းစားအောင်ဆိုတော့ဩမြတ်စွာဘုရားပြိဋိဘံဆန်တော့မေဟုတ်လားမြတ်စွာဘုရားပြိဋိဘံဆန်တော့မေငါတို့မှလည်းပဲအာတော်တရားမကုံသေးဘူးငါတို့ရဲ့စိတ်ကကိလေသာရဲ့လက်ကမလွတ်သေးဘူး တို့မှာပူလောင်မှုတန်လန်ရှုပ်ထွေးမှုတန်လန်နဲ့နေရတာအဲ့တော့မြတ်စွာဘုရားကွယ်ပြောက်မသွားခင်မှာတို့စိတ်ကိုပူလောင်စေတဲ့ပင်ပန်းစေတဲ့ဒီကိလေသာတရားတွေကနေလွတ်မြောက်အောင်တို့လုပ်မယ်လို့အတီးအတီးသူတို့သုံးမအတိုင်းမင်းထားတာတော့မဟုတ်တနေရာစီပဲကိုယ်စိတ်ကူးနဲ့ကိုယ်ပေါ့နော်အဲ့လိုမျိုးနေကြတဲ့အခါကျတော့ကျန်တဲ့ယဟန်တွေကသတိထားမိတယ်သတိထားမိတဲ့အခါကျတော့မြတ်စွာဘုရားကိုသွားလျှောက်တယ်မြတ်စွာဘုရား နော်ယဟန်တွေအကုန်လုံးကမြတ်စွာဘုရားပြိဋိဘံဆက်မယ်ဆိုလို့နော်စိုးရိမ်မှုတွေနဲ့နော်ထိတ်လန့်မှုတွေစိတ်မချမ်းသာမှုတွေနဲ့မြတ်စွာဘုရားဝိုင်းပြီးတော့ဂရုစိုက်ကြတယ်ဒါပေမဲ့ဒီယဟန်တွေကမြတ်စွာဘုရားရဲ့ပုံမှာချစ်မြတ်လို့မှုမရှိကြဘူးအဲ့ဒီလိုမျိုးသွားလျှောက်တယ်လျှောက်တော့မြတ်စွာဘုရားအဲ့ဒီမှာယဟန်တွေအဲ့ဒီယဟန်တွေကိုခေါ်တယ်အဲ့တော့တနေရာစီမှာဖြစ်တာပါဘုံမှာပေါင်းပြီးတော့ပြောလိုက်တယ်အဲ့ဒီမှာအတ္တတထမတိပထမဝတ္ထုလေးပေါ့နော်ပထမအကြောင်းအရာလေးအဲ့ဒီအတ္တတထမတိရောက်လာတဲ့အခါကျတော့မေးတာပေါ့ဟုတ်လား ကျန်တဲ့ယဟန်တွေလိုငါ့ပုံမှာဂယုမစိုက်ကြဘူးလို့ပြောတယ်ဆိုတော့မြတ်စွာဘုရားကိုသူတို့ကလည်းသူတို့တွေးထားတဲ့အတွေ့အတိုင်းရှောက်တာပေါ့မြတ်စွာဘုရားပြိဋိနိဗ္ဗာန်ဆံတော့မယ်တပည့်တော်တို့ကလည်းပဲကိလေသာမကင်းကြသေးဘူးဒါကြောင့်မြတ်စွာဘုရားတတ်တော်ထင်ရှားရှိနေတော့မှမြတ်စွာဘုရားမကွယ်ပြောက်သေးခင်မှာကိလေသာရဲ့လက်ကနေလွတ်အောင်လုပ်မယ်ဆိုတဲ့စိတ်နဲ့မို့တရားကိုပဲကြိုးစားပြီးတော့နေမညာမှာလုပ်နေတာပါလို့ရှောက်တယ်အဲ့လိုရှောက်တဲ့အခါကျတော့မြတ်စွာဘုရားအမိန့်ရှိပုံလေးကိုဓမ္မပဒတက္ကရာထဲမှာရေးပြထားတာရှိတယ် ဘေကဝေယတ္တမယိတိနေဟောအဋ္ဌိနော်ယဟန်တို့တဲ့ပုဂ္ဂိုလ်တူတရားငါ့ကိုချစ်တယ်ဆိုလို့ရှိရင်တဲ့ဟောပြောပုံလေးနော်တေနအတ္တတထေနဝိယဘဝိတုံဝတ္တတိဟောဒီအတ္တတထယဟန်တို့ ဖြစ်တဲ့နေတဲ့နော်ယဟန်တို့တဲ့တစုံတယောက်ဟာငါ့ကိုချစ်တယ်ဆိုလို့ရှိရင်ဒီအတ္တတထယဟန်တို့ဖြစ်တဲ့နေတဲ့နော်နာဟိခန္ဓာတိဟိပူဇင်တာမံပူဇင်တိမွှေးနှံ့တာတွေနဲ့ပန်းနေနဲ့ အာမိတပူဇာဟုတ်လားပစ္စည်းဝတ္ထုတွေနဲ့ပူဇော်တာဟောငါ့ကိုပူဇော်တယ်လို့မခေါ်နိုင်သေးဘူးတဲ့ဟုတ်လားဓမ္မနုဓမ္မပฏิပတ္တိယပါဏမံပူဇင်တိစောတော့ပြောခဲ့တဲ့လောကုတ္တရာတရား၉ပါးကိုရစေတတ်တဲ့နော်တတိပဒံတရားမဂ်ခင်၈ပါးအကျင့်မြတ်တရားတွေကိုကျင့်သုံးခြင်းသီးသာနဲ့ငါ့ကိုပူဇော်တယ်လို့ခေါ်နိုင်နေတဲ့တတ္တမအင်ဂျင်နာပိအတ္တတ္ထသတိတေနေဝ ဘဝိတဗ္ဗံဒါကြောင့်မို့လို့တဲ့တခြားသောယဟန်တွေဟာဟောဒီအတ္တတထယဟန်နဲ့တူအောင်ကျင့်ရမေလို့အဲ့လိုလိုဟောတယ်နော်ပြောုံလေးနော်ဟုတ်လားပြန်ပြောရနော်ဒါလေးရောဟုတ်လားငါ့ကိုချစ်တဲ့ပုဂ္ဂိုလ်ဟာဟောဒီအတ္တတထယဟန်လို့ဖြစ်တဲ့တယ်နော်အမိတပူဇာတွေနဲ့ပူဇော်နေတာငါ့ကိုပူဇော်တယ်လို့မခေါ်နိုင်သေးဘူးနော်သူတော်ကောင်းတရားကိုထွန်းဖောက်ပြီးတော့သိအောင်မြင်အောင်သူတော်ကောင်းတရားအကျင့်ကိုကျင့်မှသာလေငါ့ကိုပူဇော်တယ်လို့ခေါ်နိုင်တယ် ဒါကြောင့်ကျန်တဲ့ပုဂ္ဂိုလ်တွေဟာဒီအတ္တတထလို့ဖြစ်တဲ့နယ်လို့အဲ့လိုအမိန့်ရှိပြီးတော့မြတ်စွာဘုရားကာထာတပုတ်ဟောတယ်တဲ့အတ္တတထံပရတေနာဘဟုနာပိနာဟပိအတ္တတထမပိညာယတရထပတုတောတိယဒါလေးကအတိပ္ပယ်လေးပြောစရာတော်တော်ကောင်းတယ်ဘဟုနာပိများစွာလည်းဖြစ်သောပရထေသူသူတစ်ပါး၏စီးပွားကြောင့်အတ္တတထံအနှဲငယ်သောမိမိစီးပွားကိုနဟပိမယုတ်စေရအတ္တတထံမိမိ၏အကျိုးစီးပွားကိုအပိညာယတိ၍ တရထဘသူတော်မိမိအစီအပွားများစေသည်တိရဖြစ်ရ၏တဲ့။ဒါလေးကနည်းနည်းတော့ရှင်းပြမှနားလည်လိမ့်မယ်နဲ့တူတယ်နော်။သူများရဲ့အကျိုးစီးပွားအများကြီးကြောင့်မို့လို့ကိုယ့်ရဲ့အကျိုးစီးပွားနည်းနည်းလေးကိုတော့မပျက်စီးသေးနဲ့တဲ့။နော်ဒီနေ့မှာကိုယ့်ရဲ့အကျိုးစီးပွားအစစ်အမှန်ဆိုတာတရားလူတရားမြတ်ရတဲ့အနေအထားကိုပြောတာပေါ့နော်။တဆင့်လျှော့ပြောရမယ်ဆိုရင်တရားလူတရားမြတ်ရစေတတ်တဲ့ကုသိုလ်ကောင်းမှုတွေမြင့်မြတ်တဲ့အလုပ်တွေလုပ်ဖြစ်တာကို ကိုယ့်ရဲ့အကျိုးစီးပွားလို့ပြောတာဟုတ်လားသူများရဲ့အကျိုးစီးပွားအများကြီးကြောင့်မလို့ကိုယ့်ရဲ့အကျိုးစီးပွားနည်းနည်းလေးကိုမဆုတ်ယုတ်စေနဲ့တဲ့ကိုယ့်ရဲ့အကျိုးစီးပွားကဘာဆိုတာကိုပြီးပြီးပြင်းပြင်းသိပြီးတော့ကိုယ့်အကျိုးစီးပွားတွေများအောင်လုပ်ရမယ်တဲ့အဲဘယ်လောက်ကောင်းတော့ဟုတ်လားအဲ့တော့ပြောရင်တာဘာတော့ဓမ္မပူဇာကိုမြတ်စွာဘုရားဘယ်လောက်နှစ်သက်တော်မူသလဲဆိုတော့ပြောတာဒါကအတ္တတထယဟန်နဲ့ပတ်သက်ပြီးတော့ဟောတာပေါ့နော်နောက်ထပ်တစ်ပါးရှိသေးတယ်နောက်ထပ်တစ်ပါးကဘာဆိုတော့ဆိုတိတ်တသူကလည်းဒီပုံစံပဲ ဒါမြတ်စွာဘုရားပြိဋိဘံစံဃာတိမှာဖြစ်ခဲ့တဲ့ဖြစ်ရသုံးခုပေါ့နော်အဲ့ဒီတိတ်တယဟန်ကိုလည်းပဲယဟန်တွေကခေါ်လာကြတော့မြတ်စွာဘုရားစောစောကလိုပဲနော်ငါ့ကိုချစ်တဲ့ယဟန်တွေဟာတိတ်တယဟန်လိုဖြစ်တဲ့နေနော်အမိတတွေနဲ့ပူဇော်နေလို့ငါ့ကိုပူဇော်တယ်လို့မခေါ်နိုင်ဘူးနော်တရားဓမ္မနဲ့ပူဇော်မှသာနဲ့တနည်းအားဖြင့်တရားကိုကျင့်ချင်းတည်ပင်နေတာနော်တရားကိုဟိုမြတ်စွာဘုရားကိုပူဇော်ခြင်းပဲလို့ဟိုဒီသပြေကံဆိုကြီးရေးထားတယ်မှာဘလောက်ထိတောင်ပါအောင်ဆိုသူတေချာလေးရှင်းပြထားတယ် နော်တရားကျင့်ခြင်းသည်ပင်လေဘုရားရှိခိုးခြင်းတစ်မျိုးလို့ဆရာတော်ကြီးကအလို့တောင်ရေးတယ်။ဘာလို့ဆိုတရားကျင့်တယ်ဆိုတာဂုံကိုစိတ်ကညှို့တယ်မြတ်စွာဘုရားရဲ့ဂုံကျေးဇူးတွေမြတ်စွာဘုရားရဲ့စွန့်ရည်တတိတွေရဲ့ပုံမှာစိတ်ညှို့မှုရှိလို့တရားကျင့်လို့ရတာ။အဲ့ဒါမရှိရင်တရားကျင့်လို့မရဘူး။ဟုတ်လား။အဲ့ကြောင့်မို့လို့ဘုန်းတော်ဗုဒ္ဓဘာသာဝင်တွေတရားအားထုတ်နေတိုင်းအားထုတ်နေတိုင်းမှာဘုရားကိုတော့ရှိခိုးပြီးသားဖြစ်တယ်ဆိုတဲ့အမြင်လေးဆိုကြီးကမြင်ပြတာ။ဟုတ်လား။အဲအခုဒီမှာဒီတိတ်တမထေအဲ့ဒါလိုပဲမြတ်စွာဘုရားအမိန့်ရှိပြီးတော့ ဂါထာတစ်ပုဒ်ထပ်ပြီးတော့ဟောတယ်။သူကြတော့စောစောကလည်းပဲအတ္တတထမထေရကိုဟောလိုက်တာယန္တာဖြစ်သွားတယ်။ဟုတ်လား။ကုဋိတ္တမထေရကိုပဲဂါထာဟောဘလို့ဂါထာဟောတော့ဒါလေးကလည်းပဲကောင်းတယ်။ပဝိဝေကရတံပိတ္တဝရတံဥပတမတ္တသာနေတရောဟောတိနေပါဘောဓမ္မပီတိရတံပိဝံတဲ့။နော်အရိပဲလေးကိုတေချာလေးနားထောင်ကြည့်နော်။ပဝိဝေကရတံစိတ်ညင်ရအရက်နဲ့ရအပ်သောမဲ့ညံပူညံဒီဟုသောအရာသာကို၎င်းဥပတမတ္တသာကိလေသာတို့ငြိမ်းရဖြစ်သောနိဗ္ဗာန်၏ရတ္တင်္စ အာရမဏပစ္စယတတ္တိဟုဆိုသောအရသာကို၎င်းပိဝိတောတောက်ရသောကြောင့်ဓမ္မပီတိရတံတရားနှင့်ရှင်သောပီတိတည်းဟုသောအရသာကိုပိဝံပိဝံတော်တောက်ရသောသူသည် နေတရောပူပန်ခြင်းကင်းသည်နိဗ္ဗာန်ပေါ်မကောင်းမှုကင်းသည်ဟောဒီဖြစ်၏တဲ့နော်ဒါလေးကိုနည်းနည်းရှင်းပြမယ်ဟုတ်လားသူကလူတယောက်ပူပန်မှုတွေကင်းသွားဖို့မကောင်းမှုတွေကင်းသွားဖို့ဆိုရင်ဘာရှိရမလို့နော်တရားကိုသိလို့ဖြစ်တဲ့ပီတိနဲ့ချမ်းသာမှုရှိရမယ်အဲ့ဒါကိုသူပြောပုံလေးက နပဝိဝေကရတံနော်ဟောအရသာကိုပြောတဲ့နေရာမှာအပေါ်ယံလေးဘုံဘုံပြောကြည့်မယ်နော်တကယ်တမ်းကတော့သူကမဉ္ဇဉ်ဖူဉ္ဇဉ်ကိုအထုအထိပ်အရသာအနေနဲ့တင်တင်သားပြောတာပေါ့နော်အဲ့ဒီအဆင့်ထိမရောက်ဘူးဆိုရင်လည်းပဲဟောကိုယ်ခန္ဓာအကြောင်းကိုသတိထားတဲ့သတိပဋ္ဌာန်အလုပ်ကိုလုပ်ရင်းနဲ့ထိုက်တဲ့နော်ချမ်းသာမှုနှစ်သက်မှုဆိုတာ နော်အထုတ်နေတဲ့လမ်းကြောင်းလေးတည့်နေလို့ရှင် तू ကဘာတော့မလွဲမသွေရနေမှာပဲလေဟုတ်လားအဲ့ဒါဘာတော့ ကိုတယောက်တည်းဒါလုံနေတာနော်အများနဲ့ရှိမယ်လို့အလုပ်လုပ်တဲ့ခါတော့ကိုယ့်ဟာကိုယ်တယောက်တည်းပဲလုံနေတယ်ပေါ့နော်စိတ်ညင်ရအရက်လေးမှနေပြီးတော့လုံကြတာပေါ့တိတိစိတ်စိတ်ဟုတ်လားအဲ့ဒါကိုပြောတာတော့ပဝိဝေကရတံစိတ်ညင်ရအရက်နဲ့ရအပ်တော့အရသာအဓိကတော့မညံဖူညံကိုရည်ရွယ်တာပေါ့မညံဖူညံမရသေးဘူးဆိုရင်လည်းသူ့အဆင့်နဲ့သူပေါ့နော်စိတ်ညင်ရအရက်လေးမှလုံရင်းနဲ့စိတ်ချမ်းသာမှုလေးရဟုတ်လားဒါရင်လားဆိုမကဘူးတဲ့ဥပတမတ္တစာငြိမ်းအေးတဲ့စိတ်ကအဲ့ဒီငြိမ်းအေးတယ်ဆိုတာယူမယ်ဆိုရင်တော့နိဗ္ဗာန်ချမ်းသာတိယူလို့ရတယ် ဟုတ်လားအနိဗ္ဗာန်ချမ်းသာကိုအရသာလို့ဒီမှာဆရာကြီးကဘလို့လေးရေးပြတာသင်္ကစားဆရာကြီးကနော်အာရမဏပစ္စယတတ္တိဟုဆိုတော့အရသာကို၎င်းတဲ့နော်နိဗ္ဗာန်ကြီးရတာနိဗ္ဗာန်ကိုဘုံတော်အာယုံပြုတ်ပြီးတော့နော်ဖြစ်တဲ့စိတ်ချမ်းသာမှုပေါ့ဟုတ်လားအဲ့ဒီအရသာတွေကို तू ကဟိုရင်ငတ်နေတဲ့အချိန်မှာတောက်ရတဲ့ရေလိုမျိုးပေါ့တင်စားပြီးတော့စိတ်ကဘာလုံးတောက်သုံးရတယ်တောက်သုံးရတဲ့အခါကျတော့စိတ်ကအားရှိတယ်ကြည်လင်တယ်တန့်ရှင်းတယ်ကျေနပ်တယ်ပေါ့နော် တရားကိုသိလို့ဖြစ်တဲ့အရာလားနောက်ဆုံးနိဗ္ဗာန်ချမ်းသာကိုမျက်မှောက်ပြုနိုင်တဲ့အဆင့်ဆိုရင်တော့မပြောတော့နဲ့ပေါ့နော်အဲ့ဒီဥစ္စာတော့ဒါကိုလည်းပဲမမှန်းတတ်ဘူးပေါ့ဟုတ်လားသို့တော့ဘလို့ပဲဖြစ်ဖြစ်ကိုတိုင်းတာလေးနဲ့ကိုနော်တရားကိုကြိုးစားအားထုတ်လို့စိတ်ရဲ့ချမ်းသာမှုရလာပြီဆိုရင်အဲ့ဒီချမ်းသာနေတဲ့အချိန်မှာဒီလိုဟာပါတော့နော်နေတတော်ဟောတိနေပါပေါ့အဲ့ဒါလေးကိုဘုံဘုံသဘောကျနေတတော်တဲ့ပူလောင်မှုကင်းတယ်တဲ့အဲ့ဒီအချိန်မှာစိတ်ပူနေတယ်ဆိုတာ မရှိဘူးနော်နေပါပေါ်တဲ့ စိတ်ပူတယ်လို့မရှိဘူးဆိုရင်သူကမကောင်းမှုလည်းကင်းတယ်။တခုခုမကောင်းတာဘုန်းဘုန်းတို့လုပ်တယ်ပြောတယ်ဆိုရင်စိတ်ကအရင်ပူပြီးတော့မှစိတ်ကအရင်ရှုပ်ပြီးတော့မှနော်လုပ်ကြပြောကြရတာ။အိုးဟုတ်လား။စိတ်ဆင်းရဲပြီးတော့မှဘုန်းဘုန်းတို့မကောင်းတာတွေလုပ်ကြတာများပါတယ်။ဟုတ်လား။စိတ်ကတရားကိုသိတဲ့အနေအထားနဲ့ချမ်းသာနေတယ်ဆိုရင်မကောင်းတာအဲ့ဒီချိန်မှာမရှိဘူး။စိတ်ထဲမှာတော့မရှိဘူးပေါ့နော်။ဒါကိုမြတ်စွာဘုရားဟောတာ။နော်တရားရဲ့အရာတာကိုတောက်ရလို့ဟုတ်လား။ငြင်းအေးမှုရဲ့အရာတာကိုတောက်ရလို့နော်ဒီပုဂ္ဂိုလ်ဟာဘာတော့ အဲပူပမာမှုကင်းတယ်မကောင်းမှုကင်းတယ်လို့အဲ့လိုဟောလိုက်တော့အဲ့ဒီယဟန်ကလည်းယဟန်နာဖြစ်တယ်ဟုတ်လားဒါကတော့တိတ်တမထေရနော်ယဟန်နာဖြစ်သွားတဲ့ဂါထာလေးပေါ့တိတ်တမထေကိုယဟန်နာဖြစ်အောင်ဟောတဲ့ဂါထာနောက်ထပ်တပါးရှိသေးတယ်အဲ့ဒါကဘာလို့ဆိုတော့ဓမ္မာရာမမထေတဲ့ဟုတ်လားဓမ္မာရာမဆိုတာတရားနဲ့မွေးလျော်တယ်ဆိုတဲ့အတိတ်ပဲပေါ့နော်အဲ့ဒီယဟန်ကလည်းအဲ့လိုပဲမြတ်စွာဘုရားနာကိုမကပ်ဘဲနဲ့တော့သူပဲစောက်ချပြီးတော့လုံနေလို့ဒါယဟန်နေရဲ့လျှောက်ထားချက်ကြောင့်မြတ်စွာဘုရားကြီးရောက်လာတယ် ရောက်တော့လည်းပဲငါ့ကိုချစ်တဲ့ပုဂ္ဂိုလ်တွေဟာဓမ္မာရာမလို့ဖြစ်တဲ့နေအဲ့လိုအမိန့်ရှိပြီးတော့မြတ်စွာဘုရားဒီဂါထာလေးကိုဟောတယ်ဓမ္မာရာမောဓမ္မရတောဓမ္မအနုဝိစိန်တယံနော်ဓမ္မအနုတရံဘိက္ခုနော်တတ္တမနာပရိဟာယတိတဲ့နော်ဘာပြောတော့အိဗေကဓမ္မာရာမောတဲ့တမထဝိပဿနာလည်းမွေးလျော်ရရှိတော့ဓမ္မာရာမောဆိုတရားမှာမွေးလျော်ရရှိနော်သူ့မှာပျော်စရာနေရာလေးရှိတယ်ပေါ့အဲ့ဒါပေါင်းဆိုတရားပေါ့နော်တရားလည်းသူ့မှာပျော်စရာရှိတယ် ပျော်စရာရှိတော့လည်းပဲဒီထဲမှာပဲသူပျော်တယ်အဲ့ဒါကိုဓမ္မရတောလို့ထပ်ပြောတယ်ဓမ္မရမောတရားလင်ပျော်စရာရှိသောဓမ္မရတောအဲ့ဒီတရားမှာပဲပျော်နေသောနော်အတိပ္ပယ်လေးကကောင်းတယ်နော်ဓမ္မန်တရားကိုအနုဝိစိန်တရားအဖန်ဖန်တလဲလဲကြံစီစဉ်းစားတတ်သောတရားနဲ့ပတ်သက်ပြီးတော့ပဲသူတွေးတယ်ကြံတယ်သူ့ရဲ့စိတ်ကူးကဟုတ်လားဓမ္မန်တရားကိုအနုတ္တရအဖန်တလဲလဲအောက်မေ့သောနော်ဖလိုကအချိန်လေးကုန်သွားတယ်ဘဝမှာဒီတရားနဲ့ပဲသူဟာနေသွားတယ်ပေါ့နော် တရားနဲ့ပြောတယ်နော်တရားလင်ပြောရာရှိတယ်တရားကိုပဲကြံစီစဉ်းစားတယ်တရားကိုပဲအောက်မေ့တယ်အဲ့လိုဆိုရင်အဲ့လိုပုဂ္ဂိုလ်ဟာတဲ့တတ္တမသူတော်ကောင်းတရားမှာနပရိဟာယတိဘယ်တော့မှမဆုတ်ယုတ်ဘူးတဲ့အမြဲတမ်းတိုးတက်နေမှာပဲပေါ့နော်နောက်ဆုံးနိဗ္ဗာန်ချမ်းသာမြင်သည့်အထိဉာဏ်ပညာတွေထက်မြက်ပြီးတော့ဒုက္ခတွေငြိမ်းသွားမှာပဲဒါပြောတာဟုတ်လားအင်းအဲ့တော့ဒီဂါထာလေးတွေကလည်းပဲနော်ဒီပူဇော်ခြင်းနဲ့ပတ်သက်ပြီးတော့ဆက်ဆက်နေလို့ဒါဘုံဘုံတို့ပြောပြတာဟုတ်လားအဲ့တော့ဒီမှာနေကုန်းချုပ် နောက်ထပ်ဘာပြောရင်တော့ဆိုတော့ဒီတရားနဲ့ပတ်သက်ပြီးတော့နော်ပူဇော်တိုက်တဲ့အရာတွေထဲမှာတရားအကျင့်ကိုကျင့်ပြီးတော့ပူဇော်နိုင်ဖို့အရေးကြီးပုံလေးကိုဟုတ်လားနေကုန်းချုပ်ကလေးပြောရင်လားအဲ့ဒါကဘာလဲဆိုတော့ဩဟိုတို့သာဂါဒဝကတန်ယုတ်ပါဠိတော်မှာဂါရဝတုတ်တန်ဆိုတာရှိအဲ့ဒီတုတ်တန်လေးရဲ့ဏိဒန်းလေးကနော်မှတ်သားစရာအလွန်ကောင်းတယ်မြတ်စွာဘုရားဘုရားဖြစ်ပြီးကစားလေးပေါ့ဘုရားဖြစ်ပြီးကစား မြတ်စွာဘုရားစဉ်းစားတယ်တဲ့အဲ့ဒီစဉ်းစားတာလေးကိုမြတ်စွာဘုရားနောက်တစ်ချိန်မှာပြန်ဟောပြတာပေါ့လေဘာဘလို့စဉ်းစားတော့ဒုက္ခံခောအကာရောဝိရတိအပတိတ်တော်တဲ့ဟောအဓိပ္ပာယ်ဘာပြောတော့လောကမှာရိုသေးစရာမရှိဘဲနဲ့နော်ကျိုးနွန်စရာအမိပြုစရာမရှိဘဲနဲ့နေရတာဆင်းရဲတယ်တဲ့တေချာစဉ်းစားတော့ဒီဥစ္စာလေးကိုနော်ဒုက္ခံခောအကာရောဝိရတိအပတိတ်တော် ရိုသေစရာမရှိဘဲနဲ့ကိုယ်ရိုသေစရာ၊ကိုယ်မြတ်နိုးတဲ့၊ကိုယ်တန်ဖိုးထားတဲ့လူမရှိဘဲနဲ့ကိုယ့်စိတ်ထဲကဟာဒီလူကတော့အလွန်းကိုတော်တာပဲဆိုပြီးတော့အားကိုးအားထားပြုပြီးတော့နေရတဲ့လူပေါ့နော်။ဒါနားလည်လွယ်အောင်ပြောတာပါဟုတ်လား။အဲလိုရိုသေစရာ၊မြတ်နိုးစရာ၊မှီခိုစရာမရှိဘဲနဲ့နေနေရတာဘာတဲ့တုန်း၊ဆင်းရဲတယ်တဲ့မြတ်စွာဘုရားစဉ်းစားတာကိုပြောတာဟုတ်လား။အဲဒါကြောင့်မို့လို့တဲ့“ကန္တုကွာဟံသမဏံဝါဗြဟ္မဏံဝါသက္ကတ္တဝါကတုံကတ္တဝါဥပနိဒ္ဓာယဝိဟရေယံ” ငါဘယ်လိုပညာရှိယဟန်သူတော်ကောင်းတွေကိုနော်အယိုအသေးပြုတ်ပြီးတော့အလေးအမြတ်ပြုတ်ပြီးတော့အမိပြုတ်ပြီးတော့နေရပါမတုံးလို့အဲ့လိုစဉ်းစားနေတယ်ကဲဒါဒီစိတ်ကူးမျိုးလေးကိုဘုံဘုံတို့ကိုယ်တန်တာမှာရှိတဲ့နေပေါ့နော် ကိုယ့်ထက်အကြီးအကဲအနေနဲ့နော်ယိုသေးစရာလေးစားစရာမျက်နှိုးစရာမရှိဘဲနဲ့နေရတာပါတော့ဆင်းရဲတယ်တဲ့ဒါမြတ်စွာဘုရားအကုန်တရားလုံးကိုသိပြီးတော့ဒုက္ခတွေအကုန်ငြိမ်းပြီးတော့မှစဉ်းစားပုံနော် ဟုတ်လားဒါဘုရားဖြစ်နေတာတော့ဘုရားအဲ့လိုစဉ်းစားတယ်တဲ့နော်ယူသေးစရာလေးစားစရာတန်ဖိုးထားစရာနော်မိကိုစရာမရှိဘဲနဲ့နေရတာဆင်းရဲတယ်ဒါကြောင့်မလို့ငါဘယ်လိုနော်တမနာဖြစ်မနာတွေကိုနော်အယိုသေးပြုတ်ပြီးတော့လေးလေးအမျက်ပြုတ်ပြီးတော့အမိပြုတ်ပြီးတော့ငါနေရရင်ကောင်းမလို့လို့စဉ်းစားအဲ့ဒါနဲ့မြတ်စွာဘုရားလောကကြီးတစ်ခုလုံးကိုသူ့ရဲ့ဉာဏ်နဲ့သူယိုသေးတဲ့နဲ့လေးစားတဲ့နဲ့မျက်နှိုးတဲ့နဲ့နော်အလေးအမျက်ပြုတ်တဲ့နဲ့ပုံကိုလိုက်ရှာတယ် မြမာတွေနတ်တွေလူတွေသမဏပြမဏတွေအကုန်လုံးလိုက်ရှာသူ့ထက်သာတဲ့လူမပြောနဲ့ဒန်းလူလူတော့မတွေ့ဘူးတဲ့ဟုတ်လားဘယ်မှာမှရှာလို့မတွေ့ဘူးဆိုတော့ तू ကလူအနေနဲ့ပုံကိုအနေနဲ့တတ္တဝါအနေနဲ့မြတ်စွာဘုရားနော်အလေးအမြတ်ပြုဖို့မျက်နှိုးဖို့ဆိုတာတော့မရှိဘူးအဲ့တော့မြတ်စွာဘုရားဘလို့ထပ်ပြီးတော့စဉ်းစားတော့အဲ့ဒါလို့ဆိုလို့ရှိရင်တဲ့ငါထိုးထွင်းပြီးတော့သိထားတဲ့ဟောဒီသူတော်ကောင်းတရားကိုပဲဟောမလေးပါဖို့လေးပါနိဗ္ဗာန်ပေါ့နော် ဒီလောကုတ္တရာတရား၉ပါးကိုပဲနော်တက္ကတဝါဂရုံကတ္တဝါဥပနိတ္တယဟုတ်လားအယုသေးပြုတ်ပြီးတော့အလေးအမြတ်ပြုတ်ပြီးတော့ငါနေတော့မယ်လို့လို့မြတ်စွာဘုရားစဉ်းစားအေးဟုတ်လားအဲ့ဒါလို့စဉ်းစားတဲ့အချိန်မှာနော်တံပတိပြမာကြီးရောက်လာပြီးတော့မြတ်စွာဘုရားကိုနော်လာပြီးတော့ရှေးတုန်းကပွင့်တော်မူပြီးသားမြတ်စွာဘုရားတွေလည်းဒီလိုပဲတရားကိုပဲအလေးအမြတ်ပြုတ်ပြီးတော့နေတော့မယ်လို့စဉ်းစားခဲ့ကြတာအဲ့လိုပဲနေသွားကြတာ ဟုတ်လားနောင်ပွင့်မဲ့ဘုရားတွေလည်းဒီလိုပဲနေအောင်မှာမြတ်စွာဘုရားတွေးပုံဟာမှန်ကန်တယ်ဆိုတဲ့အကြောင်းကိုသူလာပြီးတော့ထောက်ခံတယ်ပေါ့နော်အဲ့ဒီမှာမြတ်စွာဘုရားဂါထာ၃ပုဒ်ဟောပြတယ်တဲ့အဲ့ဒီဥစ္စာလေးတွေအလွတ်ကျက်ထားရင်တော့ကောင်းမှာဟုတ်လားရေစအတ္တိတာတံဗုဒ္ဓရေစဗုဒ္ဓအနာဂတယောဇတရဟိတံဗုဒ္ဓဘဟုနံတောကနာတနောတဲ့တဗ္ဗေတရမကရုဏဝိဟံတုဝိဟရန္တိစတထာပိဝိရိတံတိဧတဗုဒ္ဓနာဓမ္မရာ တတ္တမယိအတ္တကာမေနမဟာဓမပိကင်္ကတာတတ္တမောဂရုကာတဘောတရံဗုဒ္ဓနာသာသနံအဓိပ္ပာယ်ဘာပြောတော့အကြံမြင့်လေးပဲဘုံဘုံပြောပြမယ်ဟုတ်လားရှင်းတော့ကပွင့်ခဲ့ပြီးသားမရေမတွက်နိုင်သောဖះရှင်ကိုရောမြတ်ကြီးတွေပွင့်ခဲ့တာတွေရှိဟုတ်လားနောင်အနာဂတ်မှာလည်းမရေမတွက်နိုင်အောင်ဖះတွေဟာပွင့်ကြလဲဦးမယ်ဒါလောကရဲ့သဘောပေါ့နော်အဲ့ဒါလိုပဲအခုလောလောဆယ်လည်းမြတ်စွာဘုရားပွင့်နေတယ်အဲ့ဒါလိုပွင့်ပြီးပွင့်လက်တံပွင့်စေဖះအဆူဆူတို့ဟာတဲ့ တပ်ပေတတ္တမကရုဏဝိဟန်တုဝိရန္တိစာအလုံးစုံသောဒီဖရားတွေဟာသူတော်ကောင်းတရားကိုပဲအလေးအမြတ်ပြုပြီးတော့နော်နေခဲ့ကြတယ်နေကြလက်တန့်အခုနေလဲနေကြစေဟုတ်လားနောက်တော့ပွင့်ခဲ့တဲ့ဘုရားတွေကလည်းသူတော်ကောင်းတရားကိုအလေးမြတ်ပြုပြီးတော့နေခဲ့တယ်။နောက်မှပွင့်ကြမဲ့မြတ်စွာဘုရားတွေကလည်းသူတော်ကောင်းတရားကိုအလေးမြတ်ပြုပြီးတော့နေကြလိမ့်မယ်။အခုပွင့်နေတဲ့မြတ်စွာဘုရားကလည်းသူတော်ကောင်းတရားကိုအလေးမြတ်ပြုပြီးတော့နေနေတယ်။ဒါကြောင့်မို့လို့တဲ့ဒါတွေဟာဘုရားရှင်တို့ရဲ့ထုံတန်းစင်လာဓမ္မရာတွေပေါ့နော် အဲဒါကြောင့်မို့လို့ကိုယ့်ရဲ့အကျိုးစီးပွားကိုအလိုရှိတဲ့မြင့်မြတ်မှုကိုတောင့်တတဲ့ပုံကိုယ်တွေဟာတော့သူတော်ကောင်းတရားကိုအမြဲတမ်းအလေးအမြတ်ပြုပြီးတော့နေသင့်တယ်တဲ့ပူဇော်ပြီးတော့နေသင့်တယ်တတ္တမာယီအထကာမေနမဟာထာမပိကင်ခတ္တာနော်အထကာမေနအကျိုးရှိတာတွေကိုအလိုရှိတဲ့ပုဂ္ဂိုလ်နော်မဟာထာမပိကင်ခတ္တာမြင့်မြတ်မှုကိုတောင့်တတဲ့ပုဂ္ဂိုလ်ဒါပင်ကိုကဒီစိတ်ကလေးတွေပါဖို့တော့လိုတယ်နော်ဟုတ်လားအကျိုးရှိတာကို ဖြစ်ချင်တယ်ရချင်တယ်နော်မြင့်မြတ်တာကိုတောင့်တတယ်အဲ့ဒီလိုဆိုလို့ရှိရင်တပ်ပေအဲတရမကရုကာတဘောနော်သူတော်ကောင်းတရားကိုဘာလို့ရမှာတော့ရိုးရိုးသေးသေးလေးလေးစားစားစိတ်ထဲမှာမြင့်မြတ်နုံနုံအမြဲတမ်းပူဇော်မဲ့အရာတွေမှာသူ့ကိုရှေ့တန်းမှာထားရမယ်ဟုတ်လားအဲ့လိုပြောလို့ကျန်တာတွေကိုအရေးမထားဘူးလို့ဆိုလိုတာမဟုတ်ဘူးနော်ဟုတ်လားပူဇော်ခြင်းတွေထဲမှာဘယ်ပူဇော်ခြင်းကအဆင့်ဘယ်လိုဆိုတာလေးကိုပြောပြတာဟုတ်လားအဲဒီနေရာမှာမြတ်စွာဘုရားကိုပူဇော်တဲ့နေရာမှာတော့ နော်တက်တော်တင်ရှာမြတ်စွာဘုရားကိုပူဇော်တာနဲ့နော်ပရိနိဗ္ဗာန်စံပြီးတဲ့နောက်မှာနော်မြတ်စွာဘုရားကိုယီမှန်းပြီးတော့ပူဇော်ကြတဲ့နေရာမှာနော်စိတ်ထားတူလို့ရှိရင်အကျိုးပေးတူတယ်ဆိုတဲ့စကားလည်းပဲအလွန်မှာထင်ရှားတယ်ပေါ့ဟုတ်လားကိုယ်စိတ်ထဲကအဓိကနော်ကောင်းကျိုးချမ်းသာကိုဖြစ်စေတတ်တဲ့ဓာတ်တဘာဝတွေဟာကိုယ်စိတ်ထဲမှာပဲအဓိကဖြစ်ပေါ်နေတာပေါ့ဟုတ်လားအဲ့ဒါကိုဘုံဘုံတို့ကအဆင့်အတန်းမြင့်မြင့်အည်သွေးရှိရှိဖြစ်အောင်တော့လှုပ်တက်ကင်တက်ဖို့မလိုဘူးလားလိုတယ်အခုဒါတရားနာနေကြတယ်ဆိုတာအဲ့ဒါတွေကိုဘုံဘုံတို့လှုပ်တက်ကင်တက်အောင် ကိုယ့်ရဲ့ဒီပူဇော်တဲ့စိတ်ကလေးကိုအည်တွေးမြင့်မြင့်ဖြစ်ရအောင်ဘုံဘုံတို့ဒါသင်ယူတာလို့မဆိုနိုင်ဘူးလားဆိုနိုင်နော်ဘယလာဘကုလရှောင်ခြင်းဒါအရေးကြီးတယ်ဟုတ်လားကြောက်လို့လှုပ်တာမျိုးရခြင်းလို့လှုပ်တာမျိုးဟုတ်လားထုံနှန်းစင်လာမျိုးလှုပ်တာမျိုးတွေကိုဘုံဘုံတို့ရှောင်ရမယ်ဒီစိတ်တွေကလာမှာပဲနော်ဟုတ်လားဒါမဲ့ဒါတွေမလာအောင်မလာသင့်တဲ့အရာတွေလို့နားလည်မှုရှိဖို့မလိုဘူးလားလိုတယ်ပြီးတော့ပူဇော်ခြင်းတွေထဲမှာအမိတပူဇာတဲ့ဓမ္မပူဇော်ဟာပို့ပြီးတော့တန်ဖိုးရှိတယ်ဆိုတာလေးကိုပြောပြတာဟုတ်လား နောက်ဆုံးဘယ်ထိတရားကနော်အကျိုးကျေးဇူးကဆက်ရောက်သွားမလို့နော်ဓမ္မပူဇာနဲ့ပူဇော်မယ်ဆိုလို့ရှိရင်နောက်ဆုံးနိဗ္ဗာန်ချမ်းသာရပြီးတော့ဒုက္ခငြိမ်းသည်အထိနော်စိတ်မှန်တဲ့ချမ်းသာနဲ့ပြည့်စုံသည်အထိရောက်မသွားပြီဘူးလားရောက်သွားမယ်နော်ဒါကြောင့်မို့လို့ကိုယ်ခန္ဓာကိုယ်မှာသတိလေးကပ်ပြီးတော့တရားတစ်ချက်မှတ်လိုက်တိုင်းအာယုံတစ်ချက်စိုက်လိုက်တိုင်းငါသည်ပူဇာစပူဇာနေဟာနာမင်္ဂလာနဲ့လည်းပြည့်စုံနေတယ်လို့မြင်တတ်ဖို့လိုတယ်ဟုတ်လား ဘုရားရှိခိုးသွားပြီးတော့ဘုရားရှိခိုးနေမှပူဇာစပူဇာနေရတာမင်္ဂလာနဲ့ပြည့်စုံတာမဟုတ်သေးဘူးနော်အမျိုးမျိုးရှိတယ်ဆိုတာလေးကိုမြင်တတ်ဖို့ပဲအဓိကဒီယတနာမြတ်သုံးပါးရဲ့မြင့်မြတ်ပုံတွေကိုကောင်းထဲမှာရှိပြီးတော့တန်ဖိုးထားတဲ့စိတ်ကလေးရှိနေဖို့ပေါ့ဟုတ်လားอืมအဲ့ဒီဥစ္စာကိုပို့ပြီးတော့ခိုင်မာဖို့ဆိုလို့ရှိရင်ဘုံဘုံတို့တရားသိရင်ပို့ပြီးတော့ဒါခိုင်မာသွားမှာပဲလေဆိုရပါစို့ဒါနေကုန်းကြုံလေးဘုံဘုံအကြံဉာဏ်ပြောပြမယ်ပုထုဇဉ်တယောက်ရဲ့ယတနာမြတ်သုံးပါးပုံမှာကြီးညိုပုံပူဇော်ပုံနဲ့အရိယာတယောက်ရဲ့ စေတနာမြတ်သုံးပါးပေါ်မှာကြီးညိုပုံပူဇော်ပုံတူနိုင်မလားဘာဘူးလို့မတူတာတော့အတိမတူလို့ပေါ့ဟုတ်တယ်မို့လားသစ္စာလေးပါးသိသွားကြတဲ့ပုံကိုယ်တွေဟာဒါဒီဒါလင်တန်ဖိုးရှိဆုံးလို့အဆုံးစုံသူတို့ဘာဖြစ်သွားကြပြီတော့နားလေသွားကြပြီဟုတ်လားဒါကြောင့်မလို့တရားကျင့်တယ်ဆိုတာယတနာမြတ်သုံးပါးကိုပူဇော်တယ်ဆိုတာလေးဟုတ်မဟုတ်ဆိုတာလေးသဘာဝကြမကြဆိုတာလေးကိုလည်းဒီရှုတော့ကနေကြည့်ကြည့်ဟုတ်လားအသိဉာဏ်ရှိအောင်ကိုကလုပ်နေတယ်တကယ်သိသွားပြီဟဲ့ဆိုလို့ရှင်အော်မြတ်စွာဘုရားရဲ့ကျေးဇူးကြောင့် ဒီသူတော်ကောင်းတရားကိုသိရတယ်ဆိုသူတို့ရဲ့တန်ဖိုးတွေကိုနော်တရားဓုတရားမြတ်ကိုမရခင်ကနဲ့ကိုယ့်ရဲ့အသိဟာတူမလားမတူ။ကိုင်တရားဓုတရားမြတ်ရတဲ့အဆင့်ကိုတာတာထားလိုက်အောင်မရသေးဘူးဆိုရင်တောင်မှဝိပဿနာဉာဏ်ရှင်းကြက်ကြက်ရမယ်ဆိုရင်တောင်မရခင်ကနဲ့ယတနာမြတ်သုံးပါးပေါ်မှာတန်ဖိုးထားတာတူမလားမတူဘောင်းဆိုချမ်းသာတာမတူလို့ရှိရင်တန်ဖိုးထားတာမတူဟုတ်လားယတနာမြတ်သုံးပါးကြောင့်ချမ်းသာမှုရလာတယ်အဲ့ဒီချမ်းသာမှုအနိမ့်အမြင့်ပေါ်မှာလိုက်ပြီးတော့ယတနာမြတ်သုံးပါးရဲ့ပေါ်မှာ တန်ဖိုးကိုနားလည်မှုမျက်နှိုးနိုင်မှုဟာအနှိမ့်အမြင့်ခွာနေအောင်ပါပဲပြောရရင်တရားကိုသိရင်သိသလောက်ဒီပူဇော်တဲ့ကိစ္စကလေးနဲ့သွားမယ်ဟုတ်တယ်မဟုတ်လားတရားကိုသိရင်သိသလောက်ပူဇော်တဲ့ကိစ္စလေးနဲ့သွားမယ်ဒါကြောင့်တရားကိုသိအောင်အားစိုက်ချင်းဒီပင်လင်အမြင့်မြတ်ဆုံးပူဇော်ခြင်းဖြစ်နေတာအဲ့လိုလေးဘုံဘုံတို့တဘာဝကြကြစဉ်းစားရမယ်ဟုတ်လားအင်းအဲ့တော့ဘုံဘုံတို့ဒီနေ့ကတော့အော်ဒီနေ့လဲမိနစ်50ကျော်သွားပြီဟုတ်လားအဲ့တော့ပြောစရာလေးတွေလည်းကုန်သွားပြီနော် အဲ့ဒါပြောခဲ့တာတွေအကုန်လုံးပြန်ပြီးတော့နှိမ့်ချုပ်ကြည့်မယ်နော်ပူဇော်တိုက်တဲ့အရာတွေကဘာတွေတော့စေတနာမြတ်သုံးပါးမိဘဆရာသမားနော်ဦးကြီးဦးလေးဒေါ်ကြီးဒေါ်လေးဟုတ်လားကိုဘောကျေးဇူးရှိရရင်ညီကိုမောင်နှမတွေနော်ဒါတွေကိုနားလည်ရမယ်ပေါ့ဟုတ်လားအင်းပူဇော်လို့ရှိရင်ဘာအကျိုးကျေးဇူးရမလို့လောကီအကျိုးကျေးဇူးကနေနောက်ဆုံးလောကုတ္တရာအကျိုးကျေးဇူးတန်အောင်နိဗ္ဗာန်ချမ်းသာတန်အောင်နော်အဆုံးစုံအကျိုးကျေးဇူးတွေမရနိုင်ဘူးလားရနိုင်တယ်နော်ပူဇော်ခြင်းဘယ်နှမျိုးရှိတော့အမိတပူဇာဓမ္မပူဇာလို့နှမျိုးရှိတယ် မြတ်စွာဘုရားဘာကိုပို့ပြီးတော့နှစ်သက်တုံးဓမ္မပူဇာကိုပို့ပြီးတော့နှစ်သက်တယ်အဲ့မှာပြောဖို့တခုကြံသွားတာဘာကြောင့်ဓမ္မပူဇာကိုမြတ်စွာဘုရားအဲ့လောက်ချီးမွမ်းပြီးတော့ဟောရတယ်လဲဆိုတဲ့အချက်ကလေးကိုတပြေကံစော်ကြီးပြောတာတွေရှိတယ်အမိတပူဇာတွေနဲ့ဘလောက်ပူဇော်ပူဇော်သာသနာကအဲ့ဒါကြောင့်မလို့အကြာကြီးမတည်နိုင်ဘူးတဲ့သူကြပါသူကြောင်းရည်ကြီးတွေစောက်တယ်ဘုရားကြီးတွေကြီးတွေတဲတယ်ဟာတက်နိုင်လို့အများကြီးပူဇော်တယ်ပေါ့အမိတနဲ့ပစ္စည်းဝိထုနဲ့အင်း အဲဒါသာသနာအရှည်ကြီးတည်ဖို့အတွက်အလွန်ကြီးအကျိုးကျေးဇူးမများဘူးတဲ့သာသနာအရှည်တည်ဖို့အတွက်အကျိုးကျေးဇူးများတာတရားသိတဲ့လူများများရှိလာမှသာသနာအကြာကြီးတည်မှာဒါကြောင့်မြတ်စွာဘုရားဒီအဆုံးအမတွေအကြာကြီးတည်ဖို့အတွက်မျှော်ကိုးပြီးတော့ရည်ရွယ်ပြီးတော့ဟုတ်လားတနည်းအားဖြင့်ဓမ္မပူဇာနဲ့ပူဇော်ခြင်းတရားကျင့်ခြင်းတည်တာနဲ့သာသနာကိုအရှည်ကြီးတည်စေမှာဖြစ်တဲ့အတွက်ကြောင့်အဲ့ဒီရှုထောင့်ကလည်းကြည်ပြီးတော့ဒီဓမ္မပူဇာကိုမြတ်စွာဘုရားချီးမွမ်းပြီးတော့ဟောတာလို့ဆိုရဲအလိုသုံးသပ်ပြတယ် ဟုတ်လားတန်ဖိုးချင်းကွာပုံကိုအဲ့လိုရှုထောင့်တစ်မျိုးကလည်းမြင်တဲ့ရမယ်ပေါ့ဟုတ်လားသာသနာအကြာကြီးတည်စေနိုင်တဲ့ပူဇော်ခြင်းကဘယ်လိုပူဇော်ခြင်းမျိုးလဲမျိုးရင်တရားကျင့်ခြင်းလို့ဆိုတဲ့ဓမ္မပူဇာသေးတာနဲ့သာသနာကိုအကြာကြီးတည်စေလိမ့်မယ်ဟုတ်လားဟာ तू ကလည်းမလုပ် तू ကလည်းမလုပ်ဘူးမှလည်းမသိဘူးဆိုတော့နောက်လှုပ်ရှင်တဲ့လူကဘယ်သူသွားမေးလို့မေးရမှန်းတော့သိတော့မှမဟုတ်တော့ဘူးလေတရားသိတဲ့လူရှားသွားပြီဆိုလို့ရှိရင်တရားသိတဲ့လူတွေအများကြီးဆိုလို့ရှိရင်ဒါကဆက်ဆက်ဆက်ဆက်ပြီးတော့လက်ဆင့်ကမ်းသွားနိုင်မယ်ပေါ့ဟုတ်လား ဒါကြောင့်အာမိတပူဇာထဲဓမ္မပူဇာကမြတ်တယ်ဆိုတာအဲ့ဒီလိုမျိုးသဘာဝကြကြရှုတော့အစုံကနေမြင်တတ်ဖို့မလိုဘူးလားလိုတယ်ဒါကြောင့်အာမိတပူဇာနဲ့ပူဇော်ပြီးတော့နော်ကျန်တဲ့ပူဇာတွေလည်းပူဇော်ရမှာပါပဲဟုတ်လားဘာပဲဖြစ်ဖြစ်ပေါ့ဟုတ်လားအာမိတပူဇာလည်းပဲစောနိုင်တဲ့လောက်ပူဇော်ရမယ်ဒါပေမဲ့အထူးသဖြင့်တော့နော်ဓမ္မပူဇာနဲ့နော်ယတနာမြတ်သုံးပါးကိုပူဇော်နိုင်မယ်ဆိုလို့ရှိရင်နောက်ဆုံးဒုက္ခငြိမ်းသည့်အထိကောင်းကျိုးချမ်းသာကိုရမယ်ပေါ့နော်ဒါကြောင့်နော်ပူဇာစပူဇာနေရနာ ဟုတ်လားပူဇော်သင်ပူဇော်တိုက်တဲ့အရာကိုပူဇော်ရခြင်းဆိုတဲ့မင်္ဂလာတရားနဲ့တော့ပြည့်စုံအောင်ကြိုးပမ်းအထောက်နိုင်ကြပါစေလို့ဘုန်းတို့ဆန္ဒပြုပြီးတော့ဒီကနေ့ပြုလုပ်အထောက်အပ်သောဒါနသီလသမာဓိပညာကုသိုလ်ကောင်းမှုအစုစုတို့ရဲ့စွမ်းတတ္တိကြောင့်ဘုရားတပည့်တော်တို့သည်မဉ္ဇဉ်ဘုညံမျက်နှိပ်ပံကိုလင်းမြန်ထုတ်ချောက်မျက်မှောက်ပြုပရစေကုန်သောဟုပတ္တနာအောင်စုပြုကြကုန်ရာတည်း